ဒီကနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုအာကောင်လာဇန်၄ရက်2022ခုခုနှစ်လပိုင်း31ရက်တနင်္ဂနွေနေ့ညချမ်းခါကာလမန္တလေးတိုင်းဒေသကြီးပြည်ဦးလွင်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေစီကျောင်းတိုက်တွင်မှာဆေးရကျင်းပကြတဲ့ online ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာ ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့ဂျွန်မာကင်တူနိုဒေါခင်မြစင် USA တခါကြီးဦးအောင်မျိုးမြင့်ဒေါ်စန္ဒာစိတ်အင်ဒိုနီးရှားဒေါ်ရွရွတင်ရန်ကုန်မလတ်လတ်ဝင်းရန်ကုန်တဲ့ဒီတရားဓမ္မပေါင်းတို့ရဲ့ဓမ္မဒါနအကောင်းမှုဒီကနေ့ညအနုမောဒနာဖြစ်ဖို့ဘုံဘုံတို့ဖတ်ပြပါတယ်နော်အဲ့တော့ဘုံတို့ လိုင်းမောကနေတရားဒေသနာကိုနာယူကျင့်ကြုံနေကြတဲ့တရားတော်မှာပေါင်းလို့နဲ့တကွာဘုမတို့ရဲ့ရှေ့မောက်မှာတရားတော်နာယူကျင့်ကြုံနေကြတဲ့နော်ဦးဇင်းလေးတွေတိလိုက်ရှင်ဆရာကြီးဆရာလေးတွေတရားတွေတရားမတွေဒီကနေ့ညဘုမတို့ဗတရားဟောမှာတော့ဆိုလို့ရှိရင်အရင်နေ့ကတရားဒေသနာရဲ့အဆက်နော်ပါရာယနာတုတ်တံအပိုင်း၄ အဲ့တော့အရင်နေ့ကတရားလေးတွေလည်းပဲအနှစ်ချုပ်ဘုံတို့ပြန်ပြီးတော့အခြေအဆက်ကလေးမေ့အောင်ပြောရမယ်ပေါ့မြတ်စွာဘုရားရဲ့တန်တော်မောက်မှာဘာဝရီယတိဆရာကြီးရဲ့တပည့်နော်တပည့်ကြီး16ယောက်နဲ့အဲ့ဒီတပည့်ကြီးတယောက်စီတယောက်စီမှာတပည့်တထောင်အလုံး16000ကျော်လောက်သောယတိပရိသတ် ယဟန်ပိတယဟမပိတအလွန်များပြားတဲ့ပိတ၄ပါးရဲ့ရှေ့မှာအဲ့ဒီဘာဝရီဆရာကြီးရဲ့တပည့်တွေကသူတို့သိလို့တဲ့မိခွန်းတွေမေးကြတယ်အတိကကတော့တန်တရားဝိစင်းရဲကလွတ်မြောက်အောင်ဘယ်ပုံကြိုးပမ်းအထောက်ကြရမလဲဆိုတဲ့နိလန်ပိုင်းကိုအဓိကဥတည်ပြီးတော့မေးကြတယ်ပေါ့နော်ဒါကြောင့်ဘုန်းဘုန်းတို့ပေတပေါင်းတော်ဟောင်းတို့ဒီယသိတွေဟာ ဘဝကြီးပွားရေးကိုမေးကြတာမဟုတ်ဘူးဘဝကလွတ်မြောက်ရေးအတွက်မေးကြတာဒါကြောင့်ဘဝကိုဒုက္ခလို့သိထားတဲ့မြင်ထားရတဲ့ပုဂ္ဂိုလ်တွေအတွက်ဒီဘဝဒုက္ခတွေကနေလွတ်မြောက်ခြင်းနဲ့ဆိုရင်ဘယ်လိုကြိုးပမ်းအထောက်ကြရမလဲဆိုရင်တန်ဖိုးဖြတ်လို့မရတဲ့နီလန်းတွေကိုဘုံဘုံတို့တွေ့ကြမြင်ကြရမယ်ပေါ့နော်အဲ့တော့ဒီကနေ့နော်မေကုံမေးမေလူလင်က တပည့်ကြီးကဘသူလဲဆိုတာပုံနကဟုတ်လားပုံနကလူလင်တဲ့အဲ့ဒီလူလင်ကမြတ်စွာဘုရားကဘလို့စာမေးတော့သူ့လည်းရောက်လာပြီဆိုတော့သူမေးတယ်အနေဇံမူလတတ္တဝင်အဋ္ဌိပဉ္စနာအာဂမကိဏိတိတာဣတယောမနုဇာခတ္ထိယပြမနာတိဝတနာယင်ညမကပယေတုပုထုဒလောကေဥ္စာမိတံဘဂဝါပြုဟိမေတံ အတိပ္ပယ်ကဘာပြောတော့ဆိုတော့အနေဇံတုံလုံးမှုကင်းတော်မူသောမြတ်စွာဘုရားမူလတတဝင်အရင်အမြင့်မူလကိုတည်တော်မူမြင်တော်မူသောမြတ်စွာဘုရားပြင်ကျေနအဋ္ဌိပြတနာမင်းမြန်းလိုရှိအဟံဘုရားတပည့်တော်သည်အာဂမအရှင်ဘုရားရဲ့ရှေ့တော်မှောက်ကိုရောက်လာခဲ့ပါပြီဣဒလောကေဤလောက၌ဥထုများစွာဝန်သောဤတယောယတိတို့သည်၎င်းမနုဇာလူတို့သည်၎င်း ခတ္တိယမင်းတို့သည်၎င်းပြမနာပြမနာတို့သည်၎င်းဒေဝတာနံတ္တဝါယဉ်ညံရစ်ပူဇော်မှုလူဒန်းပူဇော်မှုဂိတ်နေတိတာဘာကိုမိကုန်၍အကပယင်သူပေးလူပူဇော်ကြပါသည်နိတဲ့သူရဲ့မိကုံနော်အဲ့ဒါမြတ်စွာဘုရားကသူကဘလို့လေးဂုံတော်ကိုအာယုံပြုတ်ပြီးတော့မေးတယ်လေအနေဇံမူလာတ္တဝေမြတ်စွာဘုရားကသူချီးမွမ်းတာ အနေဇံဟိုဒီနေ့ကသင်္ကနိကနာတုတ်တန်ထဲမှာအနေဇောသောအနေဇတ္တတွေ့ခဲ့တယ်နော်အနေဇဆိုတာအေဇဆိုတဲ့တုံလှုပ်တက်တဲ့တဏမရှိတာပြောနော်မြတ်စွာဘုရားကိုအနေဇတုံလှုပ်မှုတဏကင်းတော်မူသောမြတ်စွာဘုရားတဲ့နောက်မူလတ္တဝေဟောဒီစကလုံးလေးလည်းပဲအသည့်အစမ်းလေးကြားရတယ်မြတ်စွာဘုရားကိုဂုံပြုတာဗါတဲ့တော့မူလတ္တဝေ မူလကိုမြင်တော်မူသောမူလဆိုအရင်အမြင့်အခြေခံအကြဆုံးအကြောင်းတရားတွေမူလလို့ပြောတယ်နော်အကုသိုလ်မူလသုံးခုရှိတယ်ကုသိုလ်မူလသုံးခုရှိတယ်အကုသိုလ်ဖြစ်ခြင်းရဲ့အကြောင်းတရားအခြေခံမူလအကြောင်းတရားတွေဘာတွေတော့လောဘဒေါသမောဟကုသိုလ်ဖြစ်ခြင်းရဲ့အခြေခံအရင်အမြင့်အကြဆုံးအကြောင်းတရားကြီးတွေမူလကဘာတွေတော့အလောဘအဒေါသအမောဟ အကြောင်းတရားတွေအကြောင်းပြောမယ်ဆိုရင်မြတ်စွာဘုရားပြောခဲ့တာတွေသိခဲ့တာတွေမြင်ခဲ့တာတွေမဆုံးနိုင်အောင်ကျေပြန့်တယ်နော်အဲ့ဒါသူကမြတ်စွာဘုရားကအနိဇံတုံလုံးမှုတဏ္ဍကင်းတော်မူသောမူလတတဝင်အရင်အမြစ်မူလမြင်တော်မူသောမြတ်စွာဘုရားတဲ့ပြင်ကျင်နာအဋ္ဌိပြဿနာမင်းများလို့တပြည့်တော်ရောက်လာခဲ့ပြီ။ဘာမင်းမာလို့သူကဟောဒီလောကကြီးမှာအလွန်ပြားပြားတဲ့ယသိတွေလူတွေမင်းတွေ နော်ပညာရှိလို့အမိခံထားကြတဲ့ဗြဟ္မဏတွေနော်အဲ့ဒီပုဂ္ဂိုလ်မျိုးစုံတွေဟာနော်နတ်တွေပူဇော်မှုတွေပြုကြတာရှိတယ်တဲ့ဒီမှာရင်ညာရစ်ပူဇော်မှုနော်ရစ်ဆိုတာကပေကံလှူဒါန်းတာလည်းပဲရစ်ထဲမှာအကျုံးဝင်နော်ရစ်ပူဇော်တယ်လို့ပြောရင်ဘုန်းဘုန်းတို့တာမာအဖြစ်အိဆန်တွေကိုတတ်ပြီးတော့လေချောင်းသွေးနဲ့ပူဇော်ကြတာဒါတွေကိုပဲပြင်းပြင်းမိကြတယ်ပေါ့နော်အမှန်ကရစ်ပူဇော်တယ်ဆိုတာလှူဒါန်းတန်းတာလည်းပဲ ရစ်လို့ဒီလိုမျိုးနားလည်ရမယ်ရစ်ပူဇော်တိုင်းမကောင်းတာမဟုတ်ဘူးနော်အပြစ်ကင်းတဲ့ရစ်ပူဇော်ခြင်းမျိုးတွေလည်းပဲလောကမှာရှိတယ်အမျိုးမျိုးသောလူတွေဟာနတ်တွေကိုရည်ရွယ်ပြီးတော့ပူဇော်ကြတာတွေရှိတယ်တဲ့အဲ့ဒါဘာကိုအမိပြုပြီးတော့သူတို့ပေးလူပူဇော်နေကြတာတော့တဲ့အများစုကြီးကဘာကိုအမိပြုပြီးတော့ဘုန်းတို့ခါလေးထိုင်နေတယ်ဆိုတခုခုလေးကိုမှီးပြီးတော့ထိုင်တာရှိတယ်တခုခုပေါ်မှာဘုန်းတို့မှီးပြီးတော့တီးနေတာရှိဟုတ်လား အဲ့လိုပဲဒီရစ်ပူဇော်ရစ်ပူဇော်မှုဆိုတဲ့အလုပ်ကိုလုပ်ကြတဲ့နေရာမှာလူတွေကဘာကိုအမိပြုတ်ပြီးတော့ဘာပေါ်မှာရက်တီးပြီးတော့လုပ်နေကြတာတော့ဘလို့အတိဘလို့အမြင်ဘလို့အထင်တွေနဲ့အဲ့ဒီအမြင်အထင်တွေပေါ်မှာရက်တီးပြီးတော့မှီးပြီးတော့လုပ်နေကြတာတော့နားမလဲစရာမရှိပါဘူးနော်အဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားအပြန်ဖြေတော့ယေကေစီမေဤတယောမနုဇာခတ္တိယပြမနာဒေဝတာနာ ယဉ္ညမကပယိတုပုထုဒလောကိအာတိတမာနာပုံနကဣထထံရရံတိတာယဉ္ညမကပယိတုတဲ့ပုံနကပုံနကလို့လေဣဒလောကိဟောဒီလောကကြီးမှာပုထုများစွာကုန်သောဣတယောယတိတို့သည်၎င်းမနုဇာလူတို့သည်၎င်းကတ္တိယမင်းတို့သည်၎င်းဗျမနာဗျမနာတို့သည်၎င်းရေကေရှိမေအကျင့်အချို့သောသူတို့သည်ယဉ္ညံပူဇော်မှုကိုအပကိအာကပယိန်သူအေလူပူဇော်ကြကုန်၏ တေထူသူတို့သည်အိဋ္ဌတံဤလူဘဝစသည်တို့ကိုအတိတမာနာလူလားတောင့်တသည်ဖြစ်၍ယရန်အိုချင်းစာသောဝရှင်ရဲကိုတိတာအမိပြုပြီးတော့အာကပိန်သူပေးလူပူဇော်ကြပြီတဲ့လူတွေဟာဘာကိုအမိပြုပြီးတော့ပေးလူတာလဲလို့မေးရင်အတူချုပ်ကဒီလူဘဝအစရှိတဲ့အာယုန်တွေကိုလူလားတောင့်တပြီးတော့တန်တရာဝရှင်ရဲကြီးကိုပဲအမိပြုပြီးတော့ပေးလူနေကြတာတဲ့ဟုတ်လား တောင့်တတာလည်းပဲဒီဘဝဒီယုံနံဒီသင်္ခါရဒီအာယုံဒါတွေကလွဲပြီးတော့တခြားလည်းပဲမတောင့်တတတ်တဲ့သဘောပေါ့ဟုတ်လားအိဋ္ဌအိဋ္ဌတံနော်ဒီလူဘဝကြီးကိုပဲလူဘဝအစရှိတဲ့အနေအထားမျိုးစုံဆိုအတိတမာနာနော်လူလားတောင့်တပြီးတော့ဇရံတိတံရှင်ညမကပင်သူနော်ဝိစင်းရဲကိုဒီနေရာမှာဇရံဆိုတဲ့အိုခြင်းဆိုတဲ့တလုံးနဲ့နဲ့ပြောနော်ဒီဘဝဒီတန်တရား ဒီဝိဒုက္ခတွေနော်ဇရံဆိုတဲ့ကိုယ်စလဲစကလုံးလေးတစ်လုံးနဲ့ကိုယ်စလဲကိုစားပြုတ်လိုက်တာနော်။အိုခြင်းဆိုဆွေးမြိတ်အိုမင်းဟောင်းနွမ်းနော်လောကရဲ့သဘောတဘာဝအိုးနေတဲ့သဘောဟောင်းနေတဲ့သဘောဟောင်းနွမ်းနေတဲ့သဘောဇရံဆိုတဲ့စကလုံးလေးတစ်လုံးလေးနဲ့ဘာလို့သူကိုစားပြုတ်နေတာတော့ကိုရှင်ရဲ့ကိုကိုစားပြုတ်ပြီးတော့ပြောတာအဲ့တော့ဘုန်းတို့လူရင်းပြောရရင်တတ္တဝါတွေကဘာကိုအမိပြုတ်ပြီးတော့ နော်ပေးလှူနေကြတာတော့ရစ်ပူဇော်နေကြတာတော့ဘာလို့မိပြုတ်ပြီးတော့လုပ်နေတာလဲမမေးစရာအစရှိတဲ့ဝတ္တရားတွေကိုပဲအမိပြုတ်ပြီးတော့သူတို့ပေးနေကြတာလှူနေကြတာတဲ့အမိပြုတ်နေမကဘူးတောက်တချက်ကလေးကပါသေးတယ်တောက်တချက်ကပါတော့အိဋ္ဌထံအတိတမာနာနော်ဒါတွေကိုပဲအာယုံပြုတ်တောက်တပြီးတော့ဒါတွေဆိုတာပါတော့လူလောကမှာရှိတဲ့အာယုန်တွေပေါ့ဟုတ်လားအိဋ္ဌထံဒါတွေကိုပဲအတိတမာနာလိုလားတောက်တပြီးတော့ နော်ဇရန်တိတာအိုခြင်းအစရှိတဲ့တန်တရာဝိဒုက္ခကိုပဲအမိပြုတ်ပြီးတော့သူတို့လှူနေကြတတ်နေကြတာတဲ့။ဘာမှရှင်းပြစရာမလိုအောင်ရှင်းပါတယ်နော်။အဲ့တော့ဘာဆက်မေးတော့ဆိုတော့ရေကေစီမေဣတေယောမနုဇာခတ္တိယပြမနာဒေဝတာနယင်ညမကပေယတုပုထုတလောကေကိစိတုတေဘဂဝါယင်ညပတိအပမတ္ထအတ္တာရုံဇာတိန်စဇရင်စမာရိတပု္ပ္ပာမိတံဘဂဝါပြုဟိမိတံ ပါဠိတွေကအလွတ်ရပုံပြုံးတယ်ကြည်ဖတ်တာတော့မနေ့မှဖတ်ရတယ်ဟုတ်လားနော်အဓိပ္ပာယ်ကပြောလို့ဆိုဣဒလောကေဤလောက၌ဥထုများစွာကုန်သောရေကေစီမေအကျဉ်အချုပ်ကုန်သောဤတယောယတိတို့သည်၎င်းမနုဇာလူတို့သည်၎င်းခတ္တိယမင်းတို့သည်၎င်းပြမနာပြမနာတို့သည်၎င်းရှင်ညာပူဇော်မှုကိုအာကပယင်သူပေးလူပူဇော်ကြကုန်၏ဘဂဝါမြတ်စွာဘုရားကိစိတ်သူဘယ်လိုပါလဲရှင်ညပဒံလှူဒန်းမှု၌အပမတ်တံမမေ့မလျော့ကုန်သောတေထူသူတို့သည် ဇာတိစဇာတိကို၎င်းဇရင်စအိုခြင်းကို၎င်းအတ္တာတော်ကူးမြောက်နိုင်ကြပါပြီလောမာရိတာဆင်းရဲကင်းတော်မူသောမြတ်စွာဘုရားတန်အရှင်ဘုရားကိုပု္ပ္ပာမိမင်းမြတ်မာ၏ဘဂဝါမြတ်စွာဘုရားသည်အေတံဤအကြောင်းအရာကိုမေတ္တပြည့်တော်ဟာဖြူဟိဖြေကြတော်မူပါဘုရားမြတ်စွာဘုရားဘလို့လဲတဲ့အဲ့ဒါလို့အိုခြင်းအစရှိတဲ့ဝိစင်းရဲကိုအမိပြုပြီးတော့ဒီဘဝမှာရှိတဲ့အခြေအနေမျိုးမျိုးကိုတောင့်တပြီးတော့လှူဒန်းနေကြတဲ့ပုဂ္ဂိုလ်တွေဟာနော်ဇာတိဆိုတဲ့ဝေဖွာခြင်း ရရာလို့ဆိုတဲ့အိုမင်းချင်းအဲ့ဒီအိုမင်းချင်းမွေးဖွားခြင်းအစရှိတဲ့တန်လျာဝတ်ရှင်ရဲ့ကသူတို့တွေလွတ်မြောက်သွားနိုင်ကြပါသလားတဲ့ဒါလည်းပဲဘာမှမခက်ခဲပါဘူးเนาะနားလည်းပဲဟုတ်လားနော်ကိစိတ်တုတေဘဂဝါယင်ညပတိအပမတ္ထနော်ပေးကန်းလှူဒန်းခြင်းမှာမမိမလျော့ကိုတကယ်ကိုအာကျုံမှန်တဲ့ကြိုးစားဆောင်ရွက်နေကြတဲ့အဲ့ဒီပုံကိုယ်တွေနော်အိုခြင်းတရားမွေးဖွားခြင်းတရားဒီတန်တရားဝရှင်ရဲ့ကသူတို့ လွတ်မြောက်သွားနိုင်သလားဒါကိုသူတို့လွန်အောင်ကူးသွားနိုင်ကြမလားဆိုလိုတာကဒုက္ခတွေသူတို့ငြိမ်းနိုင်သလားသူတို့လုပ်တဲ့အလုံးနဲ့အဲ့လိုမေးတာနော်အဲ့လိုမေးတဲ့ခါကျတော့မြတ်စွာဘုရားကအာတိတန္တိတောမယန္တိအဘိဇပန္တိစုဟန္တိကာမဘိဇပန္တိပရိစ္ဆလာကတေဇာဇာယောဂဘဝရာဂရတ္တနာတရိန်တုဇာတိဇရန္တိဖြူမိနော်မြတ်စွာဘုရားတော့ပြောပြတော့ ကျေပြန်လေးပြောပြတယ်ရေအကျဉ်သူတို့သည်အာတိတန်တိတောင်းတကြကုန်၏ထောမယံတိချီးမွမ်းကြကုန်၏အဘိဇပံတိတောင်းဆုဆိုကြကုန်၏ယူဟန်တိပေးလူကြကုန်၏လာဗံရမှုကိုပြိဿအကြောင်းပြု၍ကာမာဘိဇပံတိကာမကိုသာနှုတ်မြတ်တောင်းတကြကုန်၏ဘဝရာဂရတ္တဘဝရာဂဖြင့်တက်မက်ကုန်သည်ဖြစ်၍ယာစယောဂလူတန်းချင်း၌အထုတ်ကြကုန်သော တေထူသူတို့သည်ဇာတိစရာဇာတိစရာဆိုတဲ့ဘဝတန်လျာဝရှင်ရဲကို နဥတ္တရိန်သူမကူးမြောက်နိုင်ကြကောမလွတ်မြောက်နိုင်ပါဘူးတဲ့။နော်ဝဆင်းရဲကြီးကိုအမိပြုတ်ပြီးတော့လိုလားတောင်းတချက်တွေနဲ့နော်ကြိုးစားအထုတ်နေကြတဲ့အဲ့ဒီပေကန်းစွန်ကြဲခြင်းလှူဒန်းခြင်းရစ်ပူဇော်မှုအမျိုးမျိုးဟာဇာတိဇရာကနေပြီးတော့မလွတ်မြောက်နိုင်ဘူးတဲ့။ဟုတ်လား။အဲ့ဒါမြတ်စွာဘုရားဒီမှာလူတွေလူလောကကြီးမှာလုပ်နေကြတာတွေကိုနော်စကလုံးလေးလုံးလောက်နဲ့ပြောထားတာရှိတယ်။ရေအကျဉ်သူတို့သည်အာတီတန်တီတောက်တကြကုန်၏မ မဖြစ်ချင်လိုက်တာညာဖြစ်ချင်လိုက်တာအစိတ်ထဲမှာရချင်တာတွေဖြစ်ချင်တာတွေတောင့်တချက်တွေအများကြီးပဲဟုတ်လားတချို့ဆိုလို့ရှိရင်အများကြီးပဲပြောတတ်တယ်နော်မဖြစ်ပြရစီညာဖြစ်ပြရစီအခုတော့အဆင်မပြေလို့ဒီတော့နောက်ကြရင်တော့ဘယ်လိုနောက်ကိုအများကြီးတောင့်တချက်တွေနဲ့ဖြစ်ချင်တာတွေအများကြီးပြောကြဆိုကြတာတွေမရှိဘူးလားတောင့်တနေတာထောမယံတိချီးမွမ်းကြကုန်ဤဟောနောက်ခုခေတ်ဆိုရင်ဒါအများကြီးပဲချီးမွမ်းကြမလေးဘယ်သူကတော်လိုက်တာဟုတ်လားကိုကိုကိုွယ်တဲ့ဘာသာတရားနဲ့ပတ်သက်ပြီးတော့ချီးမွမ်းကြတာတွေလည်းရှိတယ် ဟုတ်လားအဲ့ဒီချီးမွမ်းခြင်းကိုကကိုကလည်းပဲဒုက္ခငြိမ်းချောင်းလို့တချို့လည်းပဲမှားမှားယွင်းယွင်းထင်ကြတာလည်းရှိတယ်အဘိဇပန်တိတောင်းစုဆိုကြကုန်ဤတဲ့နောက်ဆုံးဘလို့မှကိုတောင်းတချက်တွေကိုနော်မြုပ်သိမ့်မထားနိုင်တဲ့အခါကျတော့နှုတ်ကမြက်ပြီးတော့တော့မလုပ်ကြရနော်ဆုတောင်းကြအေးဖြစ်ပါရစေတကယ်တွေ့ကြည့်မယ်တော့ရှက်တော့ရှက်စေတာပဲနော်တောင်းစုဆိုနေတာဟုတ်လားဖြစ်ချင်လုံးလို့တောင်းစုဆိုကြနေတာပြီးတော့ဘာတော့ဇုဟန်တိပေးလူကြတယ်အများကြီးပဲလုပ်ကြတယ် ဒါပေမဲ့အဲ့ဒီလောက်ရက်တွေအကုန်လုံးကအနှစ်ချုပ်ပြီးတော့သူတို့ကိုဝေဖန်ကြည့်မယ်ဆိုရင်ဘယ်လိုလုပ်နေကြတာတော့လာဘန်ရမှုကိုပဋိစ္စအကြောင်းပြု၍ရခြင်းတဲ့စိတ်ကလေးတစ်ခုနဲ့လုပ်နေတာတဲ့ဟုတ်လားလာဘန်ပဋိစ္စရခြင်းတာလေးတစ်ခုကိုအကြောင်းပြုပြီးပါတော့လုပ်နေတာတချို့ကြတော့ရခြင်းတာတစ်ခုလည်းကမထင်ပါဘူးနော်အများကြီးပေါ့ဟုတ်လားလာဘံပဋိစ္စရမှုကိုအကြောင်းပြု၍ကာမာပိဇပံဒီကာမကိုသာနှုတ်မြတ်တောင်းတကြကုန်နောက်ဆုံးရခြင်းတာလည်းဘာလဲဆိုတော့ ဒီနေရာကိုမလွတ်ဘူးကာမကိုနှုတ်မြက်ပြီးတော့တောင်းဆိုကာမဆိုတာကတော့နှစ်သက်မျက်နှိုးပွေရာအယောင်မျိုးစုံအတန်မျိုးစုံအနတ်မျိုးစုံအရသာမျိုးစုံတွေးထိမျိုးစုံဒါပဲလေဘုန်းတို့ပတ်စံရှားကြတယ်ပတ်စံကိုမျက်နှိုးကြတယ်ဆိုတာလည်းပဲဒါနဲ့လဲလေလို့ရလို့ဒါလေးတွေကိုစိတ်ကြိုက်ဖန်တီးခွင့်ရှိလို့ပတ်စံကိုရချင်တာပဲပတ်စံကိုရချင်ရတဲ့အတွက်ကြောင့်ပတ်စံရစီတဲ့အလုပ်ကိုလည်းဘုန်းတို့မျက်နှိုးကြရတာပဲပြင်းရဲနဲ့လုပ်ကြရတာပဲဟုတ်တယ်မဟုတ်လား အဲ့တော့ဘုန်းတို့လိုလားတောင်းတနေတယ်ရကျင်လိုက်တာလို့ပြောနေတာတွေကဒီနေရာကိုမလွတ်ဘူးဘယ်နေလဲကာမနေပေါ့ဟုတ်လားအဲ့ဒါမျိုးဆိုတော့ပြောပြတာလေရေအကျဉ်သူတို့သည်အာတိတန်တီတောင်းတကုန်၏ထောမယံတီချီးမွမ်းကြကုန်၏အဘိဇပန်တီတောင်းဆုဆိုကြကုန်၏ဇုဟန်တီပေးလူကြကုန်၏လာဘံရမှုကိုပရိစ္ဆအကြောင်းပြု၍ကာမဘိဇပန်တီကာမဝဒနှုတ်မြတ်၍တောင်းတကြကုန်၏ဒါတွေမကဘူးတဲ့ဘဝရာဂရတ္တဘဝရာဂဖြင့်တတ်မှတ်ကုန်သည်ဖြစ်ဖြစ်ဘုံဘဝအနှစ်ချုပ်ကလေးပါကပြန်တာနော် လူတွေရဲ့စိတ်ထဲမှာဘဝရဲ့ပုံမှာနေခြင်းတဲ့စိတ်ဘဝနဲ့မခွဲခွာခြင်းတဲ့စိတ်ဘဝထဲမှာကျင်မှုဘဝထဲမှာပဲตายရပြီးတော့ဘဝထဲမှာပဲကျင့်နေပြီးတော့နေတာကိုမခေါ်တော့ဘဝတဏ္ဏဒီမှာတော့ဘဝရာဂလို့အသုံးလူတွေဟာရှင်မှုနေကြတယ်တက်မဲ့နေကြတယ်ဘာတွေနဲ့တက်မဲ့နေကြလဲဆိုတော့ဘဝရာဂနဲ့တက်မဲ့နေကြတယ်ဘဝရဲ့ပုံမှာตายရတဲ့စိတ်နဲ့ပဲဘုံဘုံတို့တွေဟာတက်မဲ့မှုတွေဖြစ်နေတယ်ကာမပုံမှာတက်မဲ့တာကြတော့ကာမရာဂပေါ့နော် ဘဝရဲ့ပုံမှာတတ်မှတ်တာကြတော့ဘဝရာဂအဲ့တော့လူတွေကကာမကိုနှုတ်မြတ်တောင်းဆိုပြီးတော့အခြေခံအဖြစ်ဘဝပုံမှာမက်မောတဲ့ဘဝရာဂဖြစ်လည်းပဲတတ်မှတ်နေကြသေးတယ်အဲ့ဒီလိုမျိုးကာမရာဂဘဝရာဂတွေအခြေခံပြီးတော့ယာဇယောဂလှူဒန်းခြင်းနဲ့အထုတ်ကြကုန်သောတေထူသူတို့သည်ဇာတိဇရံဇာတိဇရာအစရှိတဲ့ဝရှင်ရဲ့ကိုနဥတ္တရိန်သူမကူးမြောင်းနိုင်ကြဘူးတဲ့သူတို့မလွတ်မြောက်နိုင်ပါဘူးတဲ့သူတို့ကဒီထဲပဲဖြစ်ချင်နေတယ်ဒီထဲကပဲဟာဝယ်ရချင်နေတာဆိုတော့ ဒီတည်းပဲဖြစ်ပြီးဒီတည်းပဲနေနေရမှာပဲအဲ့တော့ဒီနေရာမှာဘုန်းတို့ပေတာပေါင်းတော်အောင်လို့ဒီပုံကိုယ်တွေမေးနေတဲ့မေးခွန်းလေးတွေရဲ့အဓိက point ကလေးကိုမြင်အောင်ကြည့်သူတို့ဗာမေးနေတာတော့ဒီတန်တရားကလွတ်မြောက်ဖို့မေးနေတာတန်တရားကိုသူတို့ဘယ်စကလုံးနဲ့ကိုစားပြုပြီးတော့ပြောနေတာတော့ဇာတိဇရာဆိုတဲ့စကလုံးနှလုံးနဲ့အဒီနေရာမှာအဓိကပြောနေနော်ဇာတိဇရာလွတ်မလားမွေးဖွားခြင်းအိုမင်းခြင်းဟိုဘက်သေးတာတွေတောင်ထည့်မပြောတော့ဘူးနော်ပြီးရင်လည်းသေရမှာပဲလေဟုတ်လား မှန်မှန်မွေးဖွားပြီးတော့မှန်မှန်ဟောင်းနှွမ်းဆွေးမိရတဲ့ဒီအဖြစ်ဆိုးကြီးကနေပေါ့သူတို့ကလွတ်မြောက်လိုတဲ့စိတ်အဓိကသူတို့မှာရှိနေတာအဲ့ဒါဘယ်မေးတာအဲ့တော့ဘုံဘုံတို့မှာလည်းပဲအဲ့ဒီအဓိကဒီဝစ်ဆိုးကနေပြီးတော့လွတ်မြောက်လိုတဲ့စိတ်ပြင်းပြင်းထန်ထန်ရှိမှဒီတရားတွေကအရသာရှိအဲ့ဒီစိတ်ပြင်းပြင်းထန်ထန်မရှိဘူးဆိုရင်တော့ဒီတရားကကိုယ့်အတွက်အရင်ကြီးအရသာရှိကောင်းမှရှိလိမ့်မယ်နော်ကိုကဝစ်စင်းရဲတဲ့မှာပဲပြောခြင်းတယ်ဝစ်စင်းရဲလွတ်ဖို့စိတ်ကူးကိုမတည်ဘူးဒီမှာအဆင်ပြေရင်ပြီးတာပဲဆိုတဲ့စိတ်ရှိနေရင်ကတော့ ဒီမိကုန်းရဲ့အဖြေတွေကလည်းပဲဒီလောက်ကြီးကိုယ့်အတွက်နော်စိတ်ဝင်စားစရာဟုတ်ကောင်းမှဟုတ်လိမ့်မယ်ပေါ့ဟုတ်လားဒါကြောင့်ဒါတွေကိုကိုကတန်ဖိုးထားပြီးတော့မျက်နှိုးတက်ဖို့ဆိုလို့ရှိရင်အခြေခံကဘာရှိရမလဲသူတို့လိုနော်ဇာတိဇရာလို့ဆိုတဲ့ဒီဘဝဒီဒုက္ခတွေတကယ်လွတ်မြောက်လိုတဲ့စိတ်ဒီဒုက္ခတကယ်ချုပ်ငြိမ်းသွားခြင်းတဲ့စိတ်အခြေခံမှာလောက်အောင်တော့ရှိရမယ်ဒါလေးကိုဘုံဘုံကတွေးမိလို့ပြောပြဟုတ်လားသူတို့မင်းနေတာဒီလိုပဲဥတည်ပြီးတော့မင်းနေတာ နောက်နောက်နေ့တွေလည်းဒီလိုပဲလာမှာပဲအရင်နေ့ကလည်းဒါတွေပဲပြောခဲ့တာပဲဟုတ်လားဒီဘဝဒုက္ခတွေကလွတ်မြောက်ဖို့အတွက်ပဲသူတို့မေးကြမှာလို့ဟုတ်လားဒါကိုစကလုံးလေးတွေတော့ဘုန်းဘုန်းတို့နော်ကြည်ကြည်ပြင်းပြင်းအစ်စ်အဆန်းလေးတွေလည်းပဲကြားရလာပေါ့ဒါကတော့အလွန်ကောင်းတယ်လို့ဆိုရမယ်ဟုတ်လားအဲ့လိုမျိုးမြတ်စွာဘုရားကနော်ဒီလိုမျိုးနော်ဘဝရဲ့ပုံမှာမမောတဲ့စိတ်တွေနဲ့ကာမကိုပဲတောင့်တပြီးတော့လှူဒန်းနေကြတဲ့ပုံကိုယ်တွေဟာ ဘဝတန်တရားဝိဒုက္ခကသူတို့တကယ်လွတ်မြောက်နိုင်မလားဆိုတော့မြတ်စွာဘုရားဘလို့ဖြေပေးလိုက်တာတော့မလွတ်မြောက်နိုင်ပါဘူးတဲ့ဘဝတန်တရားဝိဒုက္ခကသူတို့မလွတ်နိုင်ဘူးတဲ့အဲ့တော့တကယ်တမ်းကဘုန်းတို့မြတ်စွာဘုရားဟောခဲ့တဲ့တရားတွေအကုန်လုံးကိုတော့လူရင်းလေးပြောရမယ်ဆိုလို့ရှိရင်ဒီဇာတိအစရှိတဲ့ဘဝဝိဒုက္ခတွေကလွတ်မြောက်ဖို့အတွက်ပဲမြတ်စွာဘုရားဟောခဲ့တာဟိုဒီနေ့ကအမတို့ဘုန်းတို့သင်တဲ့ဂါထာတွေထဲမှာလေဟိုစာလာဘိက္ခုနီမကိုအကြောင်းပြုပြီးတော့ မြတ်စွာဘုရားအလိုတော်ကြမဆာလာဘိက္ခုနီမှာဟောခဲ့တဲ့မနတ်ကိုပြောခဲ့တဲ့ဂါထာတွေရှိအဲ့ဒီအကြောင်းအရာလေးကဒီနေရာမှာအလွန်ပြောစရာအောင်းတဲ့အနေအထားလေးလို့ဘုံဘုံထင်တယ်ဟုတ်လားဆာလာဘိက္ခုနီမှာဆိုတာကရှင်သာရိပုတ္တရာရဲ့ညီမအရင်ဟုတ်လားဆာလာဥပဆာလာတိတုပဆာလာညီမအရင်၃ယောက်ရှိအကုန်လုံးရဟန္တာတွေကြီးပဲအဲ့တော့ဒီနေ့တော့အဲ့ဒီဆာလာဘိက္ခုနီမှာတော့တောအုပ်ကြီးတစ်ခုရဲ့တစ်ပင်ရဲမှာ ထိုင်းပြီးတော့ကုလသမဂ္ဂဝင်စားပြီးတော့ချမ်းချမ်းသာသာအချိန်ကုန်နေစေတယ်အဲ့ဒီအချိန်မှာဘယ်သူရောက်လာတာတော့မနက်ရောက်လာတယ်နော်မနက်ရောက်လာပြီးတော့မနက်ကဗာမေးတာတော့နော်ဒီလိုတော်ကြီးတောင်းကြီးထဲမှာတရအောင်ထဲနော်တီတီငိမ့်ငိမ့်လေးနဲ့ဒီလေးလေးလက်လက်ဒီချမ်းသာဒုက္ခကိုနော်တွေးရှိပြီးတော့ခံစားနေတဲ့ပုံကိုရဲ့မျက်နှာအနေထားအလွန်မှငြိမ်လိမ့်မယ်ပေါ့နော်အဲ့ဒါကိုသူကဘလို့သဘောနဲ့ပြောတာတော့ဘာလို့မျက်မကြိုက်တယ် တို့ဒီလိုတော်ကြီးတောင်ကြီးထဲမှာတယောက်တည်းလာပြီးတော့နေနေတာလို့ဘာတွေများစိတ်တိုင်းမကြဘူးဘာတွေများမကြည်မနှက်ဖြစ်ခဲ့တာလို့လူဘွားတော့ဒီအတိတ်ပဲကြီးဟုတ်လားဘာကိုမကြိုက်လို့ဘယ်အခြေအနေကနေပြီးတော့ယုံထွက်ခြင်းလို့ဘာကိုမနှစ်သက်လို့မင်းကဒီနေရာလာပြီးတော့ဒီလိုလုပ်နေရတာလို့အဲ့လိုမေးတဲ့အခါကျတော့ဆလာဘေးကုနီမာမပြောတယ်ဇာတိကိုမကြိုက်လို့တဲ့ဟောယန္နာဖြစ်ပြီးသားပုဂ္ဂိုလ်သူမြတ်ကြီးရဲ့ နော်အမြင်တော့ဘာမကြိုက်လို့သူဒီလိုမြင့်မြတ်တဲ့အကျင့်ကိုကျင့်ပြီးတော့ချမ်းချမ်းသာသာလေးနေနေတာလေဇာတိကိုမကြိုက်လို့တဲ့ဒါဘုန်းဘုန်းတို့ဓမ္မစွာဘုရားရဲ့ဒေသနာတွေတနည်းအားဖြင့်ဗုဒ္ဓဘာသာအဆုံးအမတကယ်လိုရင်းအနှစ်သာရဒါပဲနော်ဒီဇာတိအစရှိတဲ့ဝိဒုက္ခတွေကလွတ်မြောက်ဖို့ပဲတလုံးနဲ့ပြောရရင်ဇာတိကလွတ်မြောက်ဖို့ပဲအော်ဆိုဒုက္ခကလွတ်မြောက်ဖို့ဆိုရင်ဒုက္ခအလုံးကဇာတိကိုအခြေခံပြီးတော့မှပဲဖြစ်နေတာဇာတိကိုမပယ်နိုင်ဘူးဆိုရင်တော့ဒုက္ခကဘယ်တော့မှမလွတ်နိုင်ဘူး ဟုတ်လားမူရင်းအရင်အမြင့်ကြီးဟာဘာလဲလို့မေးရင်ဇာတိပဲဒါကြောင့်သူအဲ့ဒီတလုံးနဲ့ပြောလိုက်တာငါဇာတိကိုမကြိုက်လို့ဒီနေရာမှာဒီလိုလာပြီးတော့နေတာအခုပုံနကမေးတယ်ပုံနကလူလည်းမေးတယ်မေးခွန်းနေနဲ့ရှင်းပြီးတော့တွေးဖို့ဘုံဘွားဒါလေးကိုပြောတာနော်အဲ့လိုဇာတိကိုမကြိုက်လို့လာပြီးတော့ဒီနေရာမှာနေတာဆိုတော့မနကဂါထာတပုတ်ရွတ်တယ်သူရွတ်တဲ့ဂါထာကလူအများစုနဲ့နော်အတွေးခေါ်အယူအဆအမြင်ချင်းတူနေတယ်လို့တောင်ဘုံဘွားထင်တယ်သူကဘာရွတ်တုံးဆိုတော့ ကိန္နုဇာတိနာရောစီတိဇာတောကာမနိဘုံစတိကောနုတံဣဒမာရပိဇာတိမာရောစာဘိက္ခုနိဩဘိက္ခုနိမနော်ကိန္နုဇာတိနာရောစီတိဘာဖြစ်လို့မင်းကဇာတိကိုမနဲ့တက်ရတာတော့နော်ကိန္နုဇာတိနာရောစီတိဘာဖြစ်လို့ဇာတိကိုမင်းမနဲ့တက်ရတာတော့ဇာတောကာမနိဘုံစတိတကယ်ဆိုလို့ရှိရင်ဟောဒီဇာတိဆိုတဲ့မွေးဖွားခြင်းလေးရှိခဲ့လို့ကိုခံစားခြင်းနဲ့ကာမကိုနေမြင်ရှက်ရှက်ခံစားခွင့်ရတာကောနုတံဣဒမာရပိ မင်းကိုဇာတိကိုမနှစ်သက်ဖို့ဘယ်သူဟာများသွေးဆောင်ဖျားယောင်းပြီးတော့ဇာတိကိုမကြိုက်ဖို့မင်းကိုပြောထားတာတော့မေးတာမြန်နော်သူ့ရဲ့အယူအဆလေးတွေကိုတွေ့ရတယ်မို့လားမွေးဖွားခြင်းရှိခဲ့လို့ချမ်းချမ်းသာသာခံစားခွင့်ရတာတဲ့အဲ့တော့လူတွေလည်းပဲအများစုကဘလို့ပဲထင်ကြတာတော့လူဘဝကြောက်တုံးတတန်းလေးကတူတူလေးဘတံဝေကနဲ့ကောင်းတာလုပ်လို့ပြောတဲ့လူရှိသလိုတတန်းလေးကတူတူလေးပြောပြောသားနေလိုက်လို့ပြောတဲ့လူတွေလည်းအပုံကြီးမရှိဘူးလား လူဘဝရောက်တော့လူလူလူဒုက္ခကိုခံစားဖို့ပေါ့လေဟုတ်လားအဲအဲ့တော့ဘုန်းတို့ဒါကဥဒုဇင်တတ္တဝါတွေအနေနဲ့ကဒီဇာတိကိုအပြစ်မြင်ဖို့ဆိုတာတောယုံတန်ယုံကျေပြတ်တဲ့အခြေခံဉာဏ်မရှိဘဲနဲ့မဖြစ်နိုင်ဘူးဟုတ်လားဇာတိကိုမရကျင်တဲ့စိတ်ဖြစ်ဖို့တော့မပြန်လဲမမွေးဖွားဖို့ဒီယုတ်တုယုတ်ဓမ္မနန္ဓမတွေနဲ့တော့ဖြစ်ပြီးတော့နေရတဲ့အနေအထားကိုဒီအနေအထားကနေလွတ်မြောက်လူစိတ်ပေါက်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးလို့ဘုန်းကထင်တယ်ဟုတ်လား ခုမာနကအဲ့ဒါပြောတာနော်ဇာတိကိုမနှစ်သက်ဖို့မင်းကိုပြောတာတော့ဇာတိရှိလို့မြင်ကျင်တာလေးမြင်ရတယ်ကြားကျင်တာလေးကြားရတယ်စားကျင်တာလေးစားရတယ်တွေ့ကျင်တဲ့လူနဲ့တွေ့ရတယ်ဘဝရဲ့နော်အရသာမျိုးစုံဇာတိဆိုတာလေးရှိခဲ့လို့ခံစားရလားဒါဘောဘုံလို့ညင်းလို့တော့ရမလားမရဘူးနော်လူဖြစ်တော့လူဒုက္ခခံစားရတာပေါ့ဒါပေမဲ့လူဖြစ်တော့လူဒုက္ခဆိုတာမရှိဘူးလားဘာများမထင်တော့ ဒုက္ခများမယ်နော်မြတ်စွာဘုရားဝေဖန်ပြပြီးသားချိန်ဆက်ပြပြီးသားအပတ္တတာကာမဘဟုဒုက္ခဘဟုပါယတာတာယာမှုကောင်းမွန်တဲ့အချက်ကလေးကနည်းနည်းလေးဆင်းရဲမှုပင်ပန်းမှုတွေကသာနဲ့အစမတန်များတယ်လို့ဒုက္ခနဲ့ဒုက္ခကိုချိန်ပြလူဝါကြီးမှာဒုက္ခကဘလောက်ဒုက္ခကဘလောက်ချိန်ပြဟုတ်လားအဲ့လိုမျိုးမနက်ကပြောတဲ့အခါမှာ तू ဘာကြောင့်ဇာတိကိုမနှစ်သက်ရတယ်လဲဆိုတာလေးကိုရှင်းပြတာ အဲ့ဒီဒေသနာမျိုးကဘုံဘုံတို့စိတ်ထဲမှာကျွမ်းကျွမ်းကျင်ကျင်နှုတ်ကိုအာယုံပြုကျင်တဲ့အာယုံပြုလို့ရအောင်စိတ်ထဲမှာနားလည်မှုကြီးကြီးမားမားနဲ့သိသိထားတဲ့ဒီထေရီမာကြီးပြောတဲ့စကားမျိုးလေးတွေကဟုတ်လားသူဇာတိကိုဘာကြောင့်မကြိုက်တာတော့ဆိုတာလေးကိုသူပြောပြမယ်နော်ဇာတတမရဏဟောတိဇာတောဒုက္ခနိဖုတ်တိဗန္နဝရံပရိကလေတံတတမဇာတိနာရောစီစောတော်ကဘုနကတို့မေးတဲ့မေးခွန်းကိုလည်းပဲပို့ပြီးတော့ကိုချင်းစာတတ် နော်သူကဇာတိကလွတ်ချင်တဲ့သဘောနဲ့မေးနေတာဟုတ်လားဒီမှာလဲဒီဒီမှာဇာတိကိုဘာကြောင့်မကြိုက်ရသလဲဆိုတာကိုသူပြောနေတာလက်နှမ်းမမီနိုင်လောက်အောင်ဝေးကွာတဲ့မြင့်မားတဲ့အမြင်ကြီးတွေတော့လည်းမဟုတ်မတွေးကြလို့ဒါလည်းအမြင်မိတာတွေးကြည့်မယ်ဆိုရင်လည်းပဲရှင်းရှင်းလင်းလင်းသိနိုင်ဩဟုတ်တာပဲလို့လက်ခံနိုင်လိမ့်မယ်နော်သူဘာပြောတော့ဇာတတမရဏဟောတိဇာတတမွေးဖွားခြင်းကြောင့်မရဏဟောတိသိခြင်းဆိုတာဖြစ်ရတာ မွေးဖွားခြင်းဇာတိရဲ့အပြစ်ကိုတိတိမိမိအရင်ပြောလိုက်တယ်နော်ဘာလို့သိရတာတော့မွေးလို့သိရတာတဲ့ဖြစ်လာလို့ပြည့်ရတာသိခြင်းကိုလူတိုင်းအကြောက်ဆုံးပဲဟုတ်တယ်မို့လားသိဖို့မသိခြင်းဘူးမသိခြင်းတော့မမွေးမှာပဲမသိမှာပဲမွေးဖွားလာရင်တော့သူသိတတ်တဲ့အရာလေးမွေးလာတာဖြစ်တွေ့တယ်သိကိုသိမှာပဲသူကအဲ့တော့သူ့ရဲ့အမြင်ကိုဘုံဘုံတို့ကသဘောထဲမှာဟိုမိမိရရပိုင်ပိုင်နိုင်နိုင် နားလည်ပြီးတော့ရှင်းရှင်းလင်းလင်းသဘောပေါက်ပြီးတော့အော်ဟုတ်တယ်ဆိုတာမျိုးဖြစ်အောင်တွေးကြည့်အများစုကဒီအမြင်အလွန်ရိုးရှင်းတဲ့ဒီအမြင်မရှိဘူးเนาะလူတယောက်တေးပြီဆိုလို့ရှိရင်ဘာလို့တေးတာလဲလို့မေးဘယ်သူမှမွေးဖွားခဲ့လို့တေးရတာလို့မပြောစေသေချာစဉ်းစားကြည့်နော်အိုးမေးလည်းပြောမှာမဟုတ်ဘူးအခုလို့တေးတာလို့ကန်လူတယောက်တေးတဲ့အတန်ကြာဘာလို့တေးတာလဲကင်ဆာဖြစ်လို့တေးတာကြာလာပြီနာတာရှိဖြစ်နေတာဟောတချို့ကြလည်းရုတ်တရက်တေးတာဩသူအကန်ဆိုးလို့ဟုတ်လား မွေးဖွားခဲ့လို့သေရတာလို့ပြောဖို့မပြောဘူးနော်ဒါကိုမြင်ဖို့လိုတယ်နော်အဲ့တော့ဒီဥစ္စာကဘလို့မှညင်းလို့မရတဲ့အခြေခံအမြင်မှန်ကြီးပဲဟုတ်လားဇာတတမရဏဟောတိဇာတောဒုက္ခနိဖုတတိဒါတည်းမကဘူးတဲ့ဒီမွေးဖွားမှုဖြစ်ခဲ့လို့ဒုက္ခမျိုးစုံတွေ့ကြရတယ်ကြုံရတယ်ဟုတ်လားလူဘဝလူဒုက္ခမျိုးစုံဘုံဘုံတို့ရှေးကဟိုကိုပြုတ်ခဲ့တဲ့အကြောင်းအားလျော်ဆိုတာအကြီးအသေးအနည်းအများတော့ကြွားကြတာတယ်လေတယောက်နဲ့တယောက် သို့တော်ဘာပဲပြောပြောမွေးဖွားခဲ့လို့သာလေဘုံဘုံတို့တွေဟာဒုက္ခမျိုးစုံကိုတွေ့ကြကြုံကြလားနော်ဇာတော်ဒုက္ခဏိဟုတ်တတိဒုက္ခနဲ့တွေ့ရတယ်ဆိုတာမွေးဖွားခဲ့လို့တွေ့ရတာဟုတ်လားဗန္တံဝရပရိကလေတံဘလောက်ထိဒုက္ခတွေနဲ့တွေ့နိုင်တယ်လဲနော်အခက်မသိလို့ရှိရင်အနောင်ဖွဲ့ခံရတတ်တယ်အသက်ခံရတတ်တယ်အလွန်ကြီးမားတဲ့ဘေးဆိုးအန္တရာယ်ဆိုးတွေနဲ့လည်းပဲတွေ့ရတတ်တယ်တဲ့နော်အသက်ခံရတယ်ဆိုတာလည်းမွေးခဲ့လို့ဟုတ်လား အကျုံအောင်ခံရတယ်ဆိုတာလည်းမွေးဖွားခဲ့လို့အမျိုးမျိုးသောဘေးအန္တရာယ်တွေနဲ့တွေ့ရတယ်ဆိုတာလည်းမွေးဖွားခဲ့လို့တဲ့တသမဇာတိနာရောစီဒါကြောင့်မလို့အဲ့ဒီဇာတိကိုငါမကြိုက်ဘူးဇာတိရဲ့အပြစ်ကို तू ပြောတာလေးကိုဘုံဘုံတို့ခေါင်းထဲမှာအစီအစဉ်တကျမှတ်မိဖို့လိုမယ်နော်မွေးဖွားခဲ့လို့သိရတာမွေးဖွားခဲ့လို့ဒုက္ခမျိုးစုံကိုတွေ့ရတာအခက်မသိလို့ရှိရင်အလွန်ကြီးမားဆိုရတဲ့ဘေးအန္တရာယ်တွေဖြစ်တဲ့အချုပ်အနှောင်ခံရခြင်းအသက်ခံရခြင်းဆိုတာမျိုးတွေတောင်ဖြစ်နိုင်တယ်ဒီတိပြောတာနော် ဒါကြောင့်မလို့သူကဇာတိကိုမကြိုက်ဘူးလေအဲ့ဒီမှာဆက်ပြီးတော့ဒီမြတ်စွာဘုရားရဲ့အဆုံးအမတွေကိုသူအနှစ်သာရရှိရှိအနှစ်ချုပ်ပြီးတော့ဝေဖန်ပြတယ်ဘုဒ္ဓဓမ္မမတိတိဇာတိယသမတိကမတပ္ပဒုက္ခပါဟနာယသောမန်တစ္ဆေနိဝေတိမနမေးတဲ့မိကုံးကလည်းပဲတသိတိတိတာဖြည်ပြီးသားဖြစ်အောင်လုပ်တာပေါ့နော်ဇာတိကြောင့်ကာမကိုခံစားရတာမင်းကိုဇာတိကိုမကြိုက်ဘူးအယူအများဖြားရောက်သွေးဆောင်ပြီးတော့တိမ့်သွင်းထားတာတော့လို့ तू ကမေးတာဟုတ်အဲ့ဒီမှာ तू ကပြောတယ်ဗုဒ္ဓဓမ္မမတိတိ နော်တိတော်မူတဲ့မြတ်စွာဘုရားအမှန်တရားတွေကိုအများကြီးဟောခဲ့တယ်ဘုဒ္ဓဓမ္မပရိသေဘာလို့ဟောတာတော့တက္ကဒုက္ခပါဟနာယဆင်းရဲဒုက္ခတွေအလုံးကိုဖယ်ရှားပစ်ဖို့အတွက်ဟောခဲ့တာဘလို့တရားတွေကိုဟောတာတော့ဇာတိယတမတိကမှာဩအဓိက point စကားလုံးနော်ဇာတိယတမတိကမှာဇာတိကနေလွန်မြောက်ဖို့အတွက်မြတ်စွာဘုရားတရားတွေအများကြီးဟောခဲ့တာနော်ဇာတိယလွန်မြောက်မှဒုက္ခအလုံးကိုပယ်နိုင်မှာဟုတ် ဒါကြောင့် तू ကလူရင်းစကလုံးလေးတွေပဲတုံသွားနော်မြတ်စွာဘုရားတရားစကားတွေအများကြီးပြောခဲ့တယ်ရည်ရွယ်ချက်ကဒုက္ခအလုံးကိုဖယ်ရှားပြစ်နိုင်ဖို့ဘယ်လိုတရားမျိုးတော့အမျိုးအစားကဇာတိကနေလွန်မြောက်ဖို့တဲ့ဟုတ်လားသောမန်သစ္စေလိဝေတိအဲ့ဒီလိုမြတ်စွာဘုရားကငါ့ကိုအဲ့ဒီအမှန်တရားကြီးထဲမှာတက်ဝင်ယုံကြည်အောင်သိအောင်မြင်အောင်ငါ့ကိုဟောပြောခဲ့တာဆုံးမခဲ့တာလို့ဒါဇာလာဘိက္ခုနီမှာပြောတယ်။နိဂုံးချုပ်ကာထာလေးလည်းပဲနည်းနည်းလောက်မှတ်လိုက်အောင် ရေစရူပကတတ္တရေစအရူပထာယိနောနိရောဓအပ္ပဇာနန္တအာကန္တရောပုဏ္ဏဘောနော်လောကမှာတတ္တဝအမျိုးစုံကိုတူရာရှုလိုက်မှဆိုရင်နှစ်မျိုးပဲဒီထေရီမာကြီးပြောသွားတယ်ရေစရူပပကတတ္တရေစအရူပထာယိနောရုပ်ရှိတဲ့တတ္တဝရဲ့ရုပ်မရှိတဲ့တတ္တဝရဲ့ခန္ဓာ၅ပါးစုံတဲ့တတ္တဝရဲ့ခန္ဓာ၅ပါးမစုံတဲ့တတ္တဝရဲ့လို့အကျဉ်းပြမှတ်မယ်ဆိုရင်မှတ်လို့ရတယ်ဒီမှာတော့သူသုံးသွားပုံလေးကရူပပကနော်ရုပ်ရှိတဲ့တတ္တဝအရူပထာယိနော နော်ရုပ်မရှိတဲ့တတ္တဝါဘယ်တတ္တဝါပဲဖြစ်ဖြစ်ဏိရောဓအပ္ပဇာဏတာတကယ်ကိရိတာချုပ်ငင်းလို့ဒုက္ခချုပ်ငင်းရအမှန်ဖြစ်တဲ့နိဗ္ဗာန်ဆိုတဲ့တရားကိုမသိကြမမြင်ကြသေးသမျှအာကန္တရောပုဏ္ဏဗုဒ္ဓနော်ဇာတိကိုတကယ်လို့ကြောက်ခဲ့မယ်ဆိုရင်တော့အဲ့ဒီကိုကြောက်တဲ့ဇာတိဟာထက်ခါထက်ခါဖြစ်နေအောင်ပါပဲတဲ့အာကန္တရောပုဏ္ဏဗုဒ္ဓထက်ခါထက်ခါနော်ဘဝမှာလာကြရမှာရောက်ကြရမှာရောက်ပြီဆိုရင်လည်းအကြောင်းအားလျော်စွာတွေ့ကြကြုံကြရ ဆုံးရရမှာရင်ဆိုင်ရရမှာဖြည့်ရှင်းရရမှာဟုတ်လားအဲ့တော့ဒါကအခြေခံမူလတွေနော်ဖြစ်စည်းဖို့ဘုံတို့လေးလေးနက်နက်တွေ့ကြည့်ရမယ်စောစောကပုံနကပြောတာထဲမှာမြတ်စွာဘုရားကိုအနေဇံတုံ့လုံမှုတဏှာမရှိတဲ့ပြီးတော့ဗာပြောတော့မူလဓာတ္တာကအရင်ကအခြေခံအကြောင်းမူလတွေမြင်တတ်တော်လို့ပြောတာပါတယ်နော်အခုလည်းပဲဘုန်းတို့ဒုက္ခရဲ့အကြောင်းအရင်ကကပါတော့ဇာတိ ဒီနေရာမှာဇာတိကိုပဲအဓိကထားပြီးတော့သူတို့မေးတာဖြစ်တဲ့အတွက်ကြောင့်ဇာတိနဲ့ပတ်သက်တဲ့ဒေသနာလေးတွေဘုံဘုံတို့ဆက်ဆက်မှုရှိအောင်နော်ဆက်ဆက်ပြီးတော့တွေးလို့ရအောင်ဒါလေးကိုပြောပြတယ်ဟုတ်လားဒါပေမဲ့လူတွေဟာဘလို့ပဲဒီဘဝဒုက္ခတွေကိုညှင်းညူပြီးတော့နေကြတယ်လို့ဆိုစီကမှုတကယ်တကယ်ဒီဘဝထဲမှာပဲမလုပ်ကြတာများတော့ပြောရတာအကြောက်တယ်မို့လားမြတ်စွာဘုရားလက်ထက်ကဝိတ္တခါကြောက်အောင်မကြီးကနော်တရားဓမ္မတွေ အထူးသဖြင့်ဒကမတွေအများကြီးရှိယုံပြီးတော့ကြောက်တော့ဥပုံဆောင်ဟုတ်လားကြောက်ဥပုံဆောင်သွားရင်လည်းဥပုလေးယူပြီးတော့နေ့လည်းနေခင်ရှင်လေးစားပြီးတဲ့အခါဥပုသေးတွေကိုစနေနာဝိဒါကကြောင်းပါရင်အသက်ကြီးတာတွေအသက်ငယ်တာတွေအရွယ်လက်တွေအရွယ်ငယ်တွေအစုံပဲပါလာတာကိုဟုတ်လားပါလာတဲ့အခါကျတော့ဘာဖြစ်လို့ဥပုံဆောင်ဆောင်လို့မေးတယ်မေးတဲ့အခါကျတော့အရွယ်ရှိသေးတဲ့ငငယ်လေး28 29လေးတွေကတော့လင်ကောင်းတာကောင်းရဖို့လို့ဥပုံဆောင်ဆောင်ပြောတယ်အိမ်အောင်ကြာပြီးသားလူကြတော့ဘာမှမဆောင် သားသမီးလေးသားဦးလေးများရမလားဆိုတော့ဝန်ဆောင်အိမ်အောင်တဲ့နည်းနည်းလေးရင့်သွားတယ်လို့ကြားတာနော်လင်းပြိုင်မရမရှိပြရစီနဲ့ဆိုပြီးတော့ဥပုံဆောင်လာတယ်နော်အသက်ကြီးသွားတဲ့လူတွေကြတော့နတ်ပြည်ရောက်ခြင်းလို့ခေါ်တာသူကသေတော့မှာဆိုတဲ့အခါကျတော့နတ်ပြည်ရောက်ဖို့ပဲသူကမှန်းတော့တာနော်ဟုတ်လားအဲ့ဒီမှာဝိတာခာနတ်တန်ဝေကရပြီးတော့မြတ်စွာဘုရားကိုတောက်လျှောက်တယ်ဥပုံဆောင်ကြတာစိတ်ကူကတော့အမျိုးမျိုးပဲရည်ရွယ်ချက်ကတော့အစုံပဲဟုတ်လားဒါပေမဲ့သူတို့ရည်ရွယ်ချက်အစုံတွေကိုတူရာစုနိုင်ရင်ပါလေဒီထဲမှာပဲအဆင်ပြေဖို့ ဒီထဲမှာပဲအဆင်ပြေဖို့နော်အခုမြတ်စွာဘုရားဟောပြတဲ့ဒေသနာတွေရဲ့လူရင်းအနှစ်သာရအချုပ်ကပါလေဒီထဲကလွတ်မြောက်ဖို့ဘယ်လောက်ကြွားချနေတော့ဟုတ်လားဥရုဇင်တတ္တဝါတွေရဲ့စိတ်ကူးကပါလေဒီထဲမှာအဆင်ပြေဖို့မြတ်စွာဘုရားရဲ့အစိုးအမအနှစ်သာရကပါလေဒီထဲကလွတ်မြောက်ဖို့မတူဘူးနော်ဟုတ်လားအဲ့တော့မြတ်စွာဘုရားကိုသွားလျှောက်တော့မြတ်စွာဘုရားဝိတာကအဲ့ဒီတိုင်းပဲတဲ့တကယ်စင်စစ်ဘဝဟာဒုက္ခဖြစ်ပါလေနဲ့တတ္တဝါတွေအဲ့ဒီဒုက္ခဖြစ်တဲ့ဘဝကိုပဲမမုန်းနေကြတာ ဒီဘဝခွာဖို့မခွာခြင်းဘူးဒီဘဝကနေထွက်ကိုမထွက်ခြင်းဘူးလွတ်ကိုမလွတ်ခြင်းဘူးတကယ်စိတ်ရင်းရဟုတ်လားအဲ့ဒါတက္ကရာထဲမှာဒီကာထာလေးနဲ့ပတ်သက်ပြီးတော့အများကြီးပြောတာရှိတယ်ဝိဆင်းရဲကလွတ်မြောက်ဖို့တောင်းတတဲ့လူဆိုတာမရှိသလောက်ရှားတယ်ဆိုတော့မရှိပါဘူးလို့တော့အဲ့လိုရေးတယ်သိလားဝိဆင်းရဲကလွတ်မြောက်ဖို့အတွက်တောင်းတတဲ့လူဆိုတာမရှိသလောက်ရှားတယ်အဲခုမှနည်းနည်းရှော့ပြောတာပေါ့နော်ဝိဆင်းရဲကလွတ်မြောက်ခြင်းတဲ့လူကမရှိသလောက်ရှားတယ်နော်ဝိဆင်းရဲတယ်မှာပဲပြုံးမွေးနေကြတာ အဲ့ဒီမှာမြတ်စွာဘုရားဂါထာတစ်ခုဟောတယ်အဲ့ဒီဂါထာလည်းကြားဥပါတယ်ယထာတန္တေနဂောပါလောကာဟောပါစီတိဂောစဒံဧဝံစရာစမေစုစအာယုံပါစဉ်တိပါဏိနံနော်နွားเจ้าသားကဒုက္ကံပြီးတော့နွားတွေကိုသူရောက်စီခြင်းတဲ့စကြက်ကိုမလုပ်တော့မောင်းနှင်မျက်စိနဲ့မြင်အောင်ကြည့်နော်နှုတ်ကြီးရှိတယ်နောက်ကနွားเจ้าသားလေးကွာကိုင်မယ်ဒါမဟုတ်ထိုးကြီးကိုင်မယ်ဟိုလည်းလောအိထောင်လွယ်ပြီးတော့နွားတွေကိုနောက်ကနေပြီးတော့မောင်းနှင်သူရောက်စီခြင်းတဲ့နေရာသူသွားစီခြင်းတဲ့နေရာကိုမောင်းနှင် နွားတွေဟာငင်းဖယ်ခွင့်ရှိလားမရှိပါဘူးမရှိဘူးယုံယုံနဲ့သွားတာပဲသွားနေကြတာပဲဟုတ်လားအဲ့ဒါလိုပဲတဲ့တတ္တဝါတွေကိုနော်ဇာတိဆိုတဲ့နွားចောင်းသားဇရာတိရောက်အောင်မောင်းထုတ်လိုက်တယ်ဟုတ်လားဇရာဆိုတဲ့နွားចောင်းသားကဗျာတိတိရောက်အောင်မောင်းထုတ်လိုက်တယ်ဗျာတိဆိုတဲ့နွားចောင်းသားတတ္တဝါကိုဘယ်ထိမောင်းထုတ်လိုက်ပြန်လဲတေခြင်းဒီကိုရောက်အောင်မောင်းလိုက်တယ်ဟာတေခြင်းကိုလည်းဒီနေ့မှာနွားចောင်းသားလိုပဲမြတ်စွာဘုရားဟောတယ်တေခြင်းကဟောတေခြင်းဆိုတဲ့နွားចောင်းသားကတတ္တဝါကိုဘယ်မောင်းလိုက်တယ်လို့ဘုံဘုံတို့တွေးမလဲ နောက်ထပ်တဘောပါရအောင်မောင်းထုတ်ဦးမှာပဲနော်ဒီလိုနဲ့လဲနေတာတိတ်တော့အများကြီးတော့မဟုတ်ဘူးနော်ဇာတိဇရာမရဏဇာတိဇရာမရဏဖြာရီလေးနဲ့ထည့်လိုက်ဟုတ်လားဖြာရီလေးလေးထည့်လိုက်နော်ဇာတိကနေဇရာဇရာကနေဖြာရီဖြာရီကနေမရဏဒါမျိုးဆိုပြအသေးစိတ်လေးပြောပြနော်ဇာတိဆိုတဲ့နွားကြောင့်သားတတ်တော်ကဘယ်ုံမောင်းလိုက်တယ်ဇရာဥမင်းရင်ရုံချင်းနော်တဖြည်းဖြည်းလေးနဲ့တမြင့်မြင့်ချင်းလေးသွားတာ တရက်နဲ့တရက်တော့မသိစားဘူးတစ်လနဲ့တစ်လလည်းမသိစားသေးဘူးတစ်နှစ်နဲ့တစ်နှစ်တော့သိမသိစားသေးဘူးဆယ်စုနှစ်လောက်ဆိုရင်တော့ဟာနည်းနည်းလေးထင်ရှားသွားတယ်နော်အနှစ်20လောက်ဆိုရင်တချို့တော့မှတ်တော့မှတ်မိတော့ဟောင်းနှွမ်းသွားတယ်နော်ကောင်းတဲ့ဘက်ကိုရှေ့ရှုသွားတာတော့မဟုတ်ဘူးနော်အဲ့ဒီမှာမြတ်စွာဘုရားနွားចောင်းသားဟာဒုက္ကင်ပြီးတော့နွားတွေကိုလိုရာစရက်ကိုရောက်အောင်ပို့တယ်လို့မျိုးဒီဇာတိစရာအစရှိတဲ့တဘာဝတရားတွေကတတ္တဝါတွေကိုအစဉ်စဉ်နော်မောင်းနှင်နေတယ်နောက်ဆုံးသေခြင်းဆိုတဲ့စကြက်စီရောက်အောင် မောင်းနှင်နေတယ်ငင်းဆန်ွယ်မရှိဘူးလို့အဲ့လိုမြတ်စွာဘုရားဟောတယ်အဓိကပြောချင်တာကဘာလို့ဘဝသည်ဒုက္ခဖြစ်ပါလျက်နဲ့ထိုဒုက္ခဖြစ်သောဘဝကိုပင်တတ္တဝါတွေဟာမမောနေတယ်ဘဝနေပြီးတော့မခွာခြင်းဘူးဆိုတာကိုပြောတာဟုတ်လားဒါကြောင့်ဒီဒေသနာတွေကိုဘုန်းဘုန်းတို့ကနော်သဘောကျခြင်းနဲ့စိတ်နော်အလေးနဲ့တန်ဖိုးထားလို့တဲ့စိတ်ကလေးတွေဖြစ်စေခြင်းနဲ့ဆိုလို့ရှိရင်ကိုယ်မှာအခြေခံဘာလေးရှိဖို့လုံးလုံးနော်ဇာတိဇရာဗျာတိမရဏလို့ဆိုတဲ့ဒီဘဝတန်လျာကနေပြီးတော့ လွတ်မြောက်လုံစိတ်ရှိဖို့လိုမယ်ပေါ့နော်ဘဝကိုလူတွေကကြည့်လိုက်ရင်ဒီအနှစ်သာရအဲဒီလိုရင်အနှစ်ချုပ်ကိုမမြင်မိကြဘူးသူတို့ကပစံရှိတယ်မရှိဘူးသူတို့ကပညာတက်တယ်မတက်ဘူးသူတို့ကအဆင်ပြေတယ်မပြေဘူးဟာဒါတွေအပေါ်ယံတွေပဲရှောက်ပြီးတော့နာမည်တက်နေကြတယ်တကယ်တမ်းကဘဝဆိုတာကလည်းဇာတိစရာဗျာတိမရဏပဲလေဘဝဆိုတာဟုတ်တယ်မို့လားအဲ့လိုတွေးလိုက်မှလွတ်ချင်တဲ့စိတ်ကလေးဖြစ်မှာနော်အဲ့တော့ဘုန်းဘုန်းတို့ရဲ့စိတ်ကလေးကို ယောနိတော်မနတိကာရနဲ့အတွေးမှအမြင်မှန်လေးနဲ့လမ်းကြောင်းမှန်လေးပေါ်ရောက်အောင်ဘုန်းဘုန်းတို့ကမလုပ်ပေးဖို့လိုတော့ပံ့ပိုးပေးဖို့လိုတယ်ဒီတိုင်းပါဠိဘာသာနေမယ်ဆိုရင်တော့ဟိုအကိုကောင်းတော့ကောင်းနေမှလည်းမသိမကောင်းတော့မကောင်းနေမှလည်းမသိဟိုဘက်လွတ်ချင်တယ်မလွတ်ချင်ဘူးဆိုတဲ့အဖြေထွက်ဖို့ဆိုတာဝေလာဝေးဒီတိုင်းပဲဘာတိဘာသာသွားနေဒီသဘောကိုပြောပြတာဟုတ်လားအဲ့တော့ခုနကတော့အမေးအဖြေလေးကိုပြန်ဆက်မယ်နော်မြတ်စွာဘုရား လူသားတွေဟာနတ်တွေကိုရည်ရွယ်ပြီးတော့ပူဇော်ပတနေကြတယ်လှူဒန်းနေကြတယ်ပေးကမ်းနေကြတယ်ဒါဒုက္ခဒုက္ခကအထုံးကားဆုံးယဉ်ကျေးမှုတစ်ခုလည်းဖြစ်ကောင်းဖြစ်မယ်ဟုတ်လားအဲ့ဒီလူတွေဟာဘာကိုအမိပြုပြီးတော့ပေးလူနေကြတာလဲဆိုမြတ်စွာဘုရားဘယ်လိုပြောတော့စရာအစားရှိတဲ့ဝရှင်ရဲကိုအမိပြုပြီးတော့ပေးလူနေတာအမိပြုံနေမကဘူးအိဋ္ဌထံပတ္တယမန်တော့ဟုတ်လားအိဋ္ဌထံအာတိတမန်နာဒီအာတိတမန်နာ လိုလားတောင့်တတယ်ဘာလို့တော့အိဋ္ဌတံဒီလူဘဝမှာရှိနေတဲ့အခြေအနေမျိုးမျိုးတွေကိုလိုလားတောင့်တပြီးတော့သူလှူတာအဲ့တော့သူကဘာဆက်မေးလို့အဲ့လိုဆိုရင်အဲ့လိုလှူဒန်းနေကြတဲ့ရစ်ပူစိုးနေကြတဲ့ပေကန်းနေကြတဲ့လူတွေဟာစရာအစရှိတဲ့ဝရှင်ရဲကသူတို့လွတ်နိုင်မလားအဲ့တော့မြတ်စွာဘုရားဘယ်လိုပြောလဲမလွတ်နိုင်ဘူးမလွတ်နိုင်ဘူးလို့ပြောတာနော်ဘာဖြစ်လို့လဲသူတို့ဟာရလိုမှုတစ်ခုကိုအကြောင်းပြုပြီးတော့လုပ်နေကြတယ်။နော်ကာမကိုရလိုတဲ့စိတ်နဲ့နှုတ်မြက်ပြီးတော့တောင်းတောင်းဆိုနေကြတယ်။ ဘဝရဲ့ပုံမှာတက်မက်နေတဲ့နော်ตายရနေတဲ့ဆိုတဲ့ဘဝຢာကနဲ့လည်းပဲသူတို့ဟာဆွဲမက်နေကြတယ်အဲ့ဒါကြောင့်မလို့သူတို့ဘလောက်ပဲလူလူဘလောက်ပဲပေးနေနေသူတို့လူချင်းသူတို့တက်မက်နေတဲ့ဘဝတွေကသူတို့ထွက်ရမှာမဟုတ်ဘူးသူတို့ကဒါပဲတက်မက်နေတော့ဒါတည်းပဲနေရမှာပဲဒါထဲမှာနေရင်ဒါနဲ့ပတ်သက်တဲ့ဒုက္ခဒုက္ခတွေကိုရင်ဆိုင်ရမှာပဲဘုန်းတော်ခတ်တာကဒီထဲလေနေရင်သေးတယ်ဒီထဲနဲ့ပတ်သက်တဲ့ဒုက္ခကိုလည်းမရရင်ဒီထဲကရှိတဲ့ဒုက္ခလေးတီးတန့်ကလေးပဲဘုန်းတော်ကရခြင်းအဲ့ဒီတောင်းတချက်က တဘာဝရောကြလားမကြဘူးဖြစ်ဖို့ဖြစ်နိုင်မလားမဖြစ်နိုင်ဘူးနော်အဲ့တော့တကယ်တမ်းကဒုက္ခရဲ့ဒုက္ခနဲ့ဒုက္ခဆိုတာတကယ်တမ်းကဘာဖြစ်နေတာတွဲနေတာတွဲလို့တောင်မရဒုက္ခကိုကြောက်ရင်ဒုက္ခကိုကြောက်မှအဆင်ပြေမှာဟုတ်လားဒုက္ခကိုရခြင်းနဲ့ဒုက္ခတွေပဲကပ်ပြီးတော့မရခြင်းလို့ဆိုရင်ဒါမဖြစ်နိုင်ဘူးလို့ရိုးရှင်းရှင်းနားလည်ရမယ်ပေါ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ဘုံဘုံကသောတော်တော်ကစာလာဘိက္ခုနီမှာပြောတာလေးတွေနဝိတာကကြောက်မှရေကိုမြတ်စွာဘုရားဟောတာလေးတွေကိုပေါ်လွင်ထင်ရှားအောင်ပြောလိုက်တာ ဟုတ်လားဇာတိကိုဘုံဘုံတို့မနှစ်သက်ဖို့မလိုလားဖို့မတောင့်တဖို့အမြင်မှန်ကလေးတွေမရှိသေးရင်လည်းရှိဖို့ရှိပြီးသားဆိုရင်လည်းအားကောင်းဖို့ဓမ္မတာနဲ့ဒီဒေသနာလေးတွေကဘုံဘုံတို့ရဲ့စိတ်ထဲမှာပို့ပြီးတော့တန်ဖိုးရှိပြီးတော့မျက်နှိုးပေါ်ရာလေးတွေဖြစ်ဟုတ်လို့နောက်မှရှိလို့ရှိရင်တော့ကိုကတဘာဝတစ်မျိုးဒေသနာပြောနေတာတဘာဝတစ်မျိုးဟုတ်လားအလှမ်းဝေးနေမှာဆိုလို့နော်အဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားကိုမေးတယ်อืมနေကုန်းချုပ်ကလေးမေးတယ်အဲ့ဒီအမေးလေးကလည်းပဲတော်တော်ကောင်းပါတယ် ဘာမေးတော့ဆိုတော့တေသနာတရင်သူယာဇယောဂယင်ညေဟိဇတိန်စစရင်သမရိတအထာကောစရဟိဒေဝမနုဿလောကိအတာရိဇာတိန်စစရင်သမရိတဥ္စမိတံဘဂဝါပြုဟိမိတံမြတ်စွာဘုရားပြီးတော့မေးပါလေဖြေပေးပါဗျာမာရိတဆင်းရဲခြင်းကင်းတော်မူသောမြတ်စွာဘုရားယာဇယောဂလှူဒန်းခြင်းကိုအထောက်ကြကုန်သောတေထုပုဂ္ဂိုလ်တို့သည်ယင်ညေဟိလှူဒန်းခြင်းကြောင့်ဇာတိန်စဇာတိကို၎င်းစရင်စအိုခြင်းကို၎င်း စေနာတရိတုအကယ်၍မကူးမြောက်နိုင်ကြအထထိုသို့ဆိုလျင်ဒေဝမနုဿလောကေနတ်လူလောက၌ကောအဘယ်သူသည်စရဟိတေကြသောအဖြစ်ဇာတင်စဇာတိကို၎င်းဇရင်စနော်ဇရာဆိုတဲ့အိုချင်းတရားကို၎င်းအတ္တာဒီကူးမြောက်နိုင်ပါမည်နီတဲ့မြတ်စွာဘုရားပြောတာဟိုဒီပေးလူချင်းနော်ကာမရာဂဘဝရာဂတွေတန်လန်းနေနော်ရည်ရွယ်ချက်တွေလည်းပဲမှန်မှန်ကန်ကန်မရှိဘဲနဲ့ဘဝဝဒုက္ခကိုပဲတောင့်တပြီးတော့ပေးလူနေတဲ့လူ လွတ်မြောက်မှုမရှိနိုင်ဘူးဘဝဒုက္ခကမလွတ်မြောက်နိုင်ဘူးလို့ပြောတော့ तू ကဒါနဲ့အဲ့ဒီပေးလူနေတဲ့လူတွေတဲကမလွတ်မြောက်နိုင်ဘူးဆိုရင်ဘယ်လိုလူကလွတ်မြောက်နိုင်မှာလဲလို့မေးတာတော့ဒီနေရာမှာဘုံဘုံတို့နည်းနည်းလေးသတိချက်စရာလေးတခုတော့ပြောရအောင်ပေါ့နော်လူတန်းချင်းဟာမလွတ်မြောက်နိုင်ဘူးဆိုတော့တချို့ဒေသနာတွေမှာနော်လူတန်းမှုဟာနော်ဒီနိဗ္ဗာန်ချမ်းသာကိုရရှိနိုင်တယ်လို့အတီးလဲဟောတာလည်းရှိတယ်အဲ့ဒါကဘာပွားသွားတာလဲဒါလေးတို့ဘုံဘုံတို့နော်အမြင်မှန်ကလေးတွေဖြစ်အောင် ညှိတတ်ဖို့လိုမယ်ပေါ့နော်ဝိစီရင်ကိုတောင့်တပြီးတော့လုပ်တဲ့ဒါနာကောင်းမှုမျိုးသည်ပါရမီထိုက်တဲ့ဒါနာကောင်းမှုမျိုးမဟုတ်တဲ့အတွက်ကြောင့်နိဗ္ဗာန်ချမ်းသာကိုရဖို့အတွက်သူအထောက်အပံ့ဖြစ်စေမှာမဟုတ်ဘူး။ဟောဒီသဘောလေးကိုနားလည်ရတယ်ဟုတ်လား။ဝိစီရင်ကလွတ်မြောက်ဖို့ဆိုတဲ့မွန်မြတ်တဲ့တောင့်တခြင်းနဲ့ပြောရရင်ဝိဝတ္တနေတိတကုသိုလ်ပေါ့ဟုတ်လား။နိဗ္ဗာန်ကိုလိုလားတောင့်တပြီးတော့ပြုတယ်။နော်ဒါနာမှုမျိုးဆိုလို့ရှိရင်တော့နိဗ္ဗာန်ချမ်းသာကိုရအောင်လွတ်မြောက်မှုဖြစ်အောင်အများကြီးအထောက်အကူမပြုနိုင်ဘူးလား။ပြုနိုင်တယ် အခုဒီမှာလှူဒန်းခြင်းအပြင်နိဗ္ဗာန်ကိုမရောက်နိုင်ဘူးလို့အရှင်ဘုရားပြောခဲ့တယ်ဒါနဲ့ဘလူလူတွေကနိဗ္ဗာန်ကိုရောက်မှာလဲဘလူလူတွေကဒီဝိဒုက္ခကလွတ်မှာလဲလို့မေးတဲ့နေရာမှာလှူဒန်းခြင်းဖြင့်နိဗ္ဗာန်မရောက်နိုင်ဘူးလို့အရှင်ဘုရားပြောတယ်ဆိုတဲ့စကားလေးကိုအကြကောက်လွဲမှာရှိုးလို့ဒါကိုပြောတာနော်နိဗ္ဗာန်ချမ်းသာကိုလိုလားတောင်းတတဲ့စိတ်နဲ့လှူမယ်ဆိုလို့ရှိရင်အဲ့ဒီကောင်းမှုဒီနိဗ္ဗာန်ချမ်းသာကိုရအောင်ကြိုးစားတဲ့နေရာမှာအများကြီးအထောက်အကူမပြုတ်ဘူးလားပြုတ်လိုက်ပဲဟုတ်လားဒါလေးကခေါ်ကြပြီးတော့တတိထားမိဖို့ပြောပြတာ နော်အထဒုသုဆိုရင်ဒေဝမနုဿလောကေနတ်လူလောက၌ကောအဘယ်သူသည်စရဟိတေချာပေါအဖြစ်ဇာတိစမွေးဖွားခြင်းကို၎င်းစရင်စပုံမင်းရင်ရောခြင်းကို၎င်းအတ္တာတွေကုမြောက်နိုင်ပါမည်လေနော်ဒုက္ခတွေကဘလို့လူတကယ်လွတ်မှာတော့ဆိုလိုတာကဒုက္ခလွတ်အောင်ဘလို့လွတ်မတော့ဆိုတဲ့နော်ဒီအတိတ်ပဲကိုလည်းမေးတယ်လို့ဆိုနိုင်တယ်ပေါ့အဲ့တော့မှမြတ်စွာဘုရားနော်ဒုက္ခကလွတ်မြောက်ခြင်းနဲ့နော်ဇာတိစရာကနေလွတ်မြောက်ခြင်းနဲ့ဆိုရင်လောရမဲ့နီလန်းလေးကိုအလွန်တိုတဲ့အစုံအမလေးနဲ့မြတ်စွာဘုရား ဒီမှာသင်ပေးတယ်။ဘာပြောတော့သင်္ခါယလောကသမီပရောပရာနိယတ္တင်စီတံလက်ထိကုရင်စီလောကေတန်တော်ဝိဒုမောအတ္တိကောနိရာတောအတ္တာရိသောဇာတိစရံတိဖြူမိတဲ့။တော့ဒါလေးကတော့နော်တူတူလေးပါပြောတော့လောကသမီလောက၌ပရောပရာနိအတွင်းအပဖြစ်ကုန်သောသဘာဝတရားတို့ကိုသင်္ခါယပညာဖြင့်ဆင်ခြင်သုံးသပ်ခြင်းကြောင့်ကုဝင်စီလောကေတစုံတစ်ခုသောလောက၌ဣဇိတံတုံလုံးမှုတဏ္ဍာတိနတ္တိမရှိ။ တန်တော်ကိရိတာအပူငိမ့်သူဝိဒုမောဒုစရိုက်အခိုးအငွေကင်းသူအနေကောဆင်းရဲခြင်းမရှိသူဏိရာသောအာတာအလိုရမဲ့ကင်းသူသည်ဟုတ်တော်ဟာဖြစ်၍တော့ထိုသူသည်ဇာတိစရံဇာတိစရာတန်တရားကိုအတ္တရီဥမြောက်ကျော်လွှားနိုင်ပြီတဲ့နည်းနည်းလေးရှင်းပြမယ်နော်ဘလို့လူမျိုးဟာတန်တရားဝိဒုက္ခကတေချာပေါက်လွတ်မလဲလို့မေးတာနော်အဲ့ဒါကိုသူဘလို့ဖြေတော့ရသော်လည်းဘလို့ဖြေတော့လောကသမိန်လောက၌ပရောပရာဏီအတွင်းအပဖြစ်ကုန်သောသဘာဝတရားတို့ကို ဒီပါဠိလေးဝိသရိယနော်ပရောပရာဏိပရာဏိစာဩပရာဏိစာအတွင်းအပြင်နော်အတွင်းအပြင်ကိုယ်ခန္ဓာရဲ့တဘာဝသူများခန္ဓာရဲ့တဘာဝဟုတ်လားအဲလောကမှာဟိုပြည့်ညက်သဘောအနေနဲ့ပြောမှရှင်ငါရဲ့သူရဲ့ဒါပဲလေဟုတ်လားငါရဲ့သူရဲ့ကျန်တာတွေကသူပေါ့ကိုကငါပေါ့ဟုတ်လားပရောပရာဏိအဲ့ဒီငါဆိုတဲ့ဆွေလမ်းမှားရမှုနဲ့မှတ်ထင်နေတဲ့ယုံနာ နော်သူဆိုပြီးတော့ဆွဲလမ်းမှားရမှုနဲ့မှားရမှုနဲ့ဆွဲလမ်းမှတ်တင်နေတဲ့ယုံနံတကယ်တမ်းတော့ဘာလို့ယုံနံနေကြီးပဲအဲ့ဒီယုံနံကိုသုံးသပ်တဲ့နေရာမှာဒီအစ္စဒအတွင်းကိုသုံးသပ်ဖို့လိုသလိုဗဟိတအပြင်ကိုလည်းသုံးသပ်အဲ့ဒီအစ္စဒဗဟိတကိုဒီမှာဟောဟာတာတစ်မျိုးနဲ့ပြောတာနော်ပရောပရာနိအတွင်းအပါဖြစ်ကုန်သောတဘာဝတရားတို့ကိုတဲ့อืมသူတို့ဘာရဲ့ယုံနာကိုလည်းပဲဘုံဘုံတို့စဉ်းစားဆင်ခြင်မှုနဲ့ဝိပဿနာရှုလို့နော်ရတယ်ဆိုတာလေးကိုလည်းပဲသတိထားဟုတ်လား ကိုယ်ခန္ဓာမှဒီလိုမဟုတ်ဘူးသူများခန္ဓာလည်းဒီတိုင်းပဲလို့တော့စဉ်းစားလိုက်ရင်ဒါဗဟိတအပြင်ခန္ဓာတွေကိုဥပဒနာရှုအားရောက်တယ်လို့နားလည်ရမယ်ဟုတ်လားအဲ့ဒါကိုမှမြတ်စွာဘုရားဘယ်လိုပြောတော့လောကသမီးလောက၌ပရောပရာဏီအတွင်းပါဖြစ်ကုန်သောသဘာဝတရားတို့ကိုသင်္ခါရပညာဖြင့်ဆင်ခြင်သုံးသပ်ခြင်းကြောင့်ဟောမနေ့တုန်းကပြောခဲ့တာဒီစကားလုံးအတိအကျအဓိကနော်ပฏิသင်္ခါပฏิသင်္ခါရပညာဖြင့်ဆင်ခြင်၍ဟုတ်လားငယ်ကတုန်းကဘုန်းတို့ပရိစိတ်ကျက်တဲ့အခါကျတော့ဟုတ်လားပြစ္ဆောကနာဆင်ခြင်တာပြစ္ဆောကနာ၄ပါးမှာ အဲ့ဒါပါတယ်ဟုတ်လားသင်္ခါယသင်္ခါရမဟုတ်ဘူးနော် သင်္ခါယဘာလို့တာတော့အမှန်အကန်စဉ်းစားဆင်ញင်နှလုံးသွင်းတာဟုတ်လားဘာကိုစဉ်းစားဆင်ញင်နှလုံးသွင်းတာတော့အတွင်းအပဖြစ်သောယုံနာတဘာဝတရားတွေဘလို့စဉ်းစားဆင်ញင်ရမှာတော့အနိစ္စဒုက္ခအနတ္တအတုပအချင်းအရာ၄မျိုးအကျမ်းမြင့်ပေါ့နော်ဘုံတို့ဟို၁၇မျိုးသောနိလန်ဖြင့်ဒီကနခပရဝိုက်ကိုဟောထားတာတွေလည်းရှိတယ် တော40ဆိုပြီးတော့နီလန်းပေါင်း40မြတ်စွာဘုရားဟောထားတာလည်းရှိတယ်။ဒီမှာတော့တလုံးနဲ့ချုပ်ပြီးတော့ပြောလိုက်တယ်သင်္ခါရအမှန်တိုင်းမြင်အောင်ရှင်းရှင်း၍အမှန်ဆိုတာကို၄မျိုးထပ်ပြီးတော့ဘုန်းတို့နားလည်ရမယ်နော်။အနေစဘလို့လေးပဲဖြစ်ဖြစ်ဘာလေးပဲဖြစ်ဖြစ်ဘလို့ပုံစံလေးနဲ့ပဲဖြစ်ဖြစ်ဟုတ်လား။ဘလို့အနေထားလေးနဲ့ပဲဖြစ်ဖြစ်ဖြစ်လာတယ်များပြီးသွားရော။ကြိုက်ကြိုက်ကြိုက်ကြိုက်ကောင်းကောင်းကောင်းကောင်းဟုတ်လား။ဘလို့အနေထားပဲဖြစ်ဖြစ်ဖြစ်ပြီးရင် မရှိတော့အဲ့ဒါအမှန်တရား အနေဆာနော်အဲ့လိုမျိုးဒလဇက်ဖြစ်ပြီးဒလဇက်ပြောက်ွယ်နေတဲ့သဘာဝတရားထဲမှာကောင်းကွက်ကိုရှာလို့မရနိုင်ဘူးသဘောပေါက်ဖို့လိုတယ်နော်သူဘာပဲဖြစ်နေနေပြီးသွားတဲ့အတွက်ကြောင့်ဒီဥစ္စာတက်တက်နော်ဆင်းရဲဒုက္ခဖြစ်နေခြင်းမျှတာဖြစ်တယ်လို့အနေဆာကိုအမြန်တန်လို့ရှိရင်ဒုက္ခကိုအလိုလျောက်နားလည်လာလိမ့်မယ်ပေါ့အဲ့ဒါကိုဘုန်းဘုန်းတို့ဘာလို့လဲနော်ဆင်ញင်ရတယ်အဲ့ဒီမမြဲသောအရာကိုမြဲတဲ့အနေအထားဖြစ်အောင်ဆင်းရဲသောအဲ့ဒီသဘောတရားကိုချမ်းသာတဲ့သဘောဖြစ်အောင်ဘုန်းဘုန်းတို့မှာ စွန့်နိုင်တဲ့အနေအထားမရှိဘယ်သူမှမစွန့်နိုင်တဲ့အနေအထားမရှိဘူးမြတ်စွာဘုရားမှာလည်းအဲ့ဒီအနေအထားမရှိဟုတ်လားအဲ့ဒီအနေအထားကိုမကြိုက်ရင်အဲ့ဒီအနေအထားရဲ့ပုံမှာမမုန်းမှုကိုချုပ်ငိမ့်စေပြီးတော့အဲ့ဒီအနေအထားတွေရက်တန့်သွားအောင်လုပ်ဖို့ပဲရှိတယ်ယုံနာဖြစ်နေရင်တော့ယုံနာကအိဋ္ဌဒုက္ခအနတ္တလမ်းစဉ်ကိုသွားသွားနေမှာပဲဟုတ်လားအိဋ္ဌဒုက္ခဖြစ်နေတာကိုအိဋ္ဌဒုက္ခဖြစ်အောင်လုပ်လို့မရတာကိုပဲအကြံဉာဏ်ဖြင့်အနတ္တလို့နားလည်ဖို့ရှိတယ်ပေါ့ဟုတ်လားအဲ့လိုမျိုးအိဋ္ဌဒုက္ခအနတ္တလို့စဉ်းစားဆင်ခြင်သုံးသပ်တဲ့ နော်အလေအကျင့်တွေများလာတဲ့အခါမှာဘာဖြစ်လာပြီတော့မြတ်စွာဘုရားနော်လူရင်းကိုပဲအမြန်ဆုံးနည်းနဲ့ဟောလိုက်တယ်လို့ဘုံကတော့အဲ့လိုခံစားရတယ်ကုဟိရှိလောကေတစုံတစ်ခုသောလောက၌အိရှိတံတုံလုံးမှုတဏှာသည်နတ်တိမရှိဘူးနော်ဒါဖြစ်နေတာကိုမကြိုက်လို့ဟိုဟာဖြစ်ခြင်းတယ်ဒါတုံလုံးနေတာဟုတ်လားဟာဒါဖြစ်နေတာကိုမကြိုက်လို့ဟိုဟာဖြစ်ခြင်းတယ်ဆိုတော့လည်းတဏှာပဲဟာဒါဖြစ်နေတာကိုကြိုက်လို့ဒါမျိုးလေးထပ်ပြီးတော့လာပါအောင်ဆိုတော့လည်းတဏှာပဲ ဒါကဒုက္ခဒုက္ခဝေဒနာမှာတဏှာဖြစ်ပုံလေးဘုံဘုံကနော်တမျိုးလေးပြောကြည့်နော်ဒုက္ခဝေဒနာမှာတဏှာဖြစ်တယ်ဆိုတာရှင်းတယ်နော်ဝေဒနာဖြစ်เสียတဏှာဟုတ်လားဒုက္ခဝေဒနာကောင်းတယ်ကြိုက်တာပေါ့ကောင်းရင်ကြိုက်တာပေါ့ကောင်းတာကဒုက္ခဝေဒနာကြိုက်တာကတဏှာဒုက္ခဝေဒနာမှာဘလို့တဏှာဖြစ်မလဲဒါမကြိုက်ဘူးဒါမကြိုက်ဘူးဆိုတော့ဒါမကြိုက်တဲ့နေရာတွေစိတ်ကမရက်ဘူးဟိုဟာလေးလာပါဆိုတာရှိလာတယ်။အော်ကြည့်နော် အဲ့တော့ဘုံဘုံတို့နားလေလက်ခံထားတာဘုံဘုံတို့သိထားတယ်ဘုံဘုံတို့သဘောပေါက်ထားတဲ့ချမ်းသာဒုက္ခနေပေရလည်းပဲကာမဒုက္ခလွဲလို့နော်ဇန်ချမ်းသာတော့တော်တော်များများမှမရှိအဲ့တော့သူကဒုက္ခတွေ့လာလို့ရှိရင်သူကဘာလို့ပဲတောင်းတမလို့ဆိုသူရရှိခဲ့ဘူးတဲ့နော်စိတ်ရဲ့နော်တတ္တမှုသဘောလေးကာမဒုက္ခနဲ့ပတ်သက်ပြီးတော့ရရှိခဲ့ဘူးတဲ့ဒုက္ခလေးကိုပဲသူကဘာလို့အပြေလွှာသွားပြီးတော့တောင်းတတော့မှာပဲအဲ့ဒါဒုက္ခဝေဒနာရဲ့နောက်မှာတဏှာဖြစ်တယ်ဆိုတဲ့အတိတ်ပဲလေးကိုအကျဉ်းမြင်လေးနားလည်အောင်ပြောပြဟုတ်လားအဲ့တော့ဒီမှာ အတွင်းအပသဘာဝတရားတွေရဲ့ပုံမှာပညာနဲ့မှန်မှန်ကန်ကန်ဆင်ခြင်မယ်ဆိုလို့ရှိရင်တော့တစုံတစ်ခုသောလောကရဲ့ပုံမှာတုံ့လုံမှုတဏှာမရှိတော့ဘူးတဲ့မညံပုံညာရပြီးတော့တဏှာကိုအမြင့်ပြတ်ပေတတ်တဲ့အနေထားတွေရအောင်တန်းပြီးတော့ပြောလိုက်တာမျိုးဆိုပါဗျာဟောစာကြောင်းလေးအနေနဲ့ဆိုရင်တော့ဘာမှမများဘူးနှစ်ကြောင်းနဲ့ပဲသင်္ခါရလောကသမိပရောပရဏိယတ်တင်စီယတ်တင်စီတံနတ္ထိကိုင်ရှိလောကေနော်ဒီအတွင်းအပြင်သဘာဝတရားတွေကိုမမှန်ကန်ကန်ဆင်ခြင်လိုက်တဲ့အခါမှာ တော့တစုံတစ်ခုသောလောကရဲ့သဘာဝတရားရဲ့အပေါ်မှာကန့်ညီတွေ့တာနေတဲ့တုံ့နှုတ်မှုကိုဖြစ်စေတဲ့တဏှာတရားဟာကဲကွာသွားတယ်လို့သူအဲ့ထိသွားတာသဘောပေါက်ရဲ့လားအဲ့ဒါလိုမျိုးတဏှာမရှိတော့ဘူးဆိုရင်တဲ့ဒါပဲညာပူညာဖြင့်ပိတ်သက်တဲ့အနေအထားနောက်ဆုံးအရတ္တမက်နော်အရတ္တဖို့နော်ရလို့ရဟန္တာဖြစ်တဲ့အနေအထားလို့စိတ်ထဲကအဲ့လောက်ထိမှန်းပြီးတော့ကြည်လိုက်ဟုတ်လားအဲ့လိုဖြစ်သွားပြီဆိုရင်သူဘာဖြစ်သွားပြီတော့တန်တော်ကိလေသာအပူငြိမ်းလို့တကယ်အေးသွားတယ်လို့ဒီလိုလေးပြောတယ်နော် တန်တော်ဝိဒုမောအနိခောနိရာတော်တဲ့စကလုံး၄လုံးသုံးတယ်ဒီစကလုံးလေးတွေကကြားရခဲ့တဲ့စကလုံးလေးတွေပဲတန်တဆိုတာလုံးဝအေးသွားပြီဘာလို့အေးသွားအောင်ဆိုတော့ပူစီတတ်တဲ့တရားတွေသူ့စိတ်ထဲမှာမရှိတော့ဘူးအပူတွေငြိမ်းတော့အေးသွားအဲ့ဒီမှာအဲ့ဒီစကလုံးနဲ့ဆက်ဆက်ပြီးတော့တွေးစရာကောင်းတဲ့စကလုံးတစ်လုံးဝိဒုမောတဲ့အခိုးအငွေ့မရှိတော့ဘူးဆိုကြပါစို့ဟိုနော်မီးကိုညှိနှိမ့်တဲ့အခါကျတော့ငကောကမီးကိုတွေထားတယ်ရှိတယ်မီးကိုကလည်းပဲ နန်းတယ်ထိုက်တဲ့နဲ့ပူတယ်ညစ်ပတ်တယ်မိကိုလည်းကောင်းတာမဟုတ်ဟုတ်လားမိငိမ့်လိုက်တဲ့အခါကျတော့မိကိုကရောရှိသေးလားရှိပါဝိတုမောမိကိုငိမ့်သွားတယ်ဆိုတာသူကဒီထဲမှာနော်ဒုစရိုက်အခိုးအမွေတွေကင်းသွားတယ်ဒါလေးတွေကလေးနဲ့တဲ့တဘာဝလေးတွေနော်ဟိုကြည်ညိုတဲ့စိတ်နဲ့အားကြတဲ့စိတ်နဲ့နည်းနည်းလေးစားလို့ပေလို့လေးပဲဖြစ်ဖြစ်နားလဲအောင်အားစိုက်တဲ့ဟုတ်လားတန်တိနော်တန်တငိမ့်အေးသွားတယ် ငြိမ့်အေးသွားပြီဆိုရင်ဝိတုမှာအခိုးငွေကွင်းသွားတယ်လောဘဒေါသမောဟမရှိတာငြိမ့်သွားစိတ်ထဲမှာအေးသွားတယ်အဲ့ဒီအေးသွားတဲ့အခါမှာအဲ့ဒီလူကမကောင်းတာလည်းမလုပ်တော့မကောင်းတာလည်းမပြောတော့ဘူးမကောင်းတာကိုတွေးတာကြံတာတောင်မရှိတော့ဘူးဒုစရိုက်တရားတွေအကုန်လုံးသူ့တန်တန်ကမြင်ရမှာမဟုတ်သူ့တန်တန်မှာဒုစရိုက်တရားဖြစ်ပေါ်နေတာဘုံတို့မြင်ခွင့်ရမှာမဟုတ်အဲ့ဒါကိုပြောတာလို့အခိုးငွေကင်းတာလို့ပြောတာရဟန္တာဖြစ်သွားပြီဆိုတော့အခိုးငွေကင်းသွားပြီဘုံတို့ကတော့အခိုးတစ်ထောင်ထောင်နဲ့ဟုတ်ပါလားအခိုးတစ်ထောင်ထောင်ထားဟုတ်လား ကာယဒုစရိုက်မရှိရင်မရှိမလို့ဝစီဒုစရိုက်မဟုတ်တာလေးတစ်ခါတန်ဖိုးပြေရှောက်ပြောနေတာပဲလေအဲ့ဒါပါတော့အခိုးထအခိုးတလူလူထဟုတ်လားဟိုကဘူးလို့ဘူးမမသိဘူးတကယ်တမ်းအထဲထဲကမနေနိုင်မထိုင်နိုင်ဘူးလို့ပြောရတာဒီဥစ္စာကနော်အာတာကြီးပြောရတာပေါ့နော်တခါလေလေအထဲထဲကအပူကများလုံးအကြည့်ရင်တန်ဖိုးမရှိတဲ့စကားတွေမကဘူးဘလို့စကားမျိုးကထွက်လာဘုံစကားမျိုးကထွက်လာဟုတ်လားငါ့ကိုပူချစ်စေခြင်းနဲ့အဲသူ့ကိုမချစ်စေခြင်းမို့မနာလိုမှုတွေရောနောက်လိုခြင်းမှုတွေရောအင်းထန်လာလို့ရှိရင် ဂုံစကားတွေမှာထွက်လာဟုတ်လားအဲ့ဒီတည်းပြင်းလာရင်ဘာတွေထွက်လာအောင်ဟာကြမ်းကြမ်းမှရမယ်ထင်လာရင်ကြမ်းတော့တာပဲစကားတွေကြမ်းတော့တာဘယ်သူနာတဲ့ဘလို့မခံတာရင်နေပဲစီကြမ်းမယ်ပေါ့နော်နောက်ဆုံးကြမ်းလို့မရရင်ဆိုရင်ဘာလုပ်မဟုတ်တာကိုပြောတော့မယ်မှုတာဝါဒကတော့ခေါင်ချုပ်ပေါ့နော်ဒါဘုံဘုံစိတ်ထဲတွေးမိတာကိုပြောတာပါအခိုးအငွေ့တွေမလုပ်လာတော့ထွက်လာတာဟုတ်လားဘာလို့အခိုးငွေ့ထွက်လာတာတော့အထဲထဲမှာမီးရှိလို့ပေါ့နော်လိုချင်မှုမီးတောင်နေတယ် မကျေနပ်မှုမီးတောက်နေတယ်ဘာဖြစ်လို့ဖြစ်နေမှမသိတဲ့မောဟမီးတောက်နေတယ်အဲ့ဒီမီးတောက်တွေကြောင့်မလို့ကာယကံဝစီကံမနောကံတွေဘာတွေထွက်လာအခိုးအငွေတွေထွက်လာအခုဒီပုဂ္ဂိုလ်မှာတော့အခိုးအငွေမရှိတော့ဘူးတဲ့တန်တော့ငြိမ်းလို့အေးသွားပြီဝိတုမောအခိုးအငွေလည်းကင်းသွားပြီအဲ့တော့သူဘာဖြစ်တော့အနိကောဆင်းရဲတယ်ဆိုတော့သူမှမရှိတော့အနိကဆိုတာဆင်းရဲခြင်းမရှိတာပြောတာတကယ်ဆင်းရဲခြင်းကင်းတာအဲ့ဒါယန္တာဖြစ်မှာဆင်းရဲခြင်းကင်းမှာပဲဟုတ်လား ဒါတယ်မကဘူးတဲ့နိရာတော်တဲ့အာတာမှမရှိတော့ပါဠိဖြစ်ခြင်းနဲ့ပါဠိရခြင်းနဲ့နော်လိုလားတောင့်တတဲ့အာတာနော်အာလေယလို့လည်းပြောကြတယ်ရှိရနော်အာတာအဲ့ဒါလည်းမရှိတော့ဘူးတဲ့တန်တော်ကိရိတာအပူငိမ့်သူဝိတုမောဒုသရအခုံွေကင်းသူအနိကောဆင်းရဲခြင်းမရှိသူနိရံတော်အာတာကင်းသူသည်ဟုတ်တော်ဖြစ်၍တော်ထူသူသည်ဇာတိစရံနော်မွေးဖွားခြင်းအိုမင်းရောခြင်းသေဆုံးခြင်းအစရှိတဲ့နော်ဘဝတန်လျာဝိတုခကိုအတ္တာဒီကုမြောက်ကျော်လွှားသွားပြီ နီလန်းရဲ့အကျိုးရလိုက်ရင်တခါလေးပြောလိုက်တယ်လို့ဆိုနိုင်တယ်နော်။ပေးကမ်းခြင်းအဖြစ်နော်ရစ်ပူဇော်ခြင်းအဖြစ်နော်ဘဝဒုက္ခကမလွတ်မြောက်နိုင်ဘူးဆိုရင်ဘလို့လူကဘဝဒုက္ခကလွတ်မြောက်မှာတော့အဲ့ဒီအမေးကိုဖြေတာနော်။လောကကြီးမှာတဲ့ဉာဏ်ရှိတဲ့လူတွေဟာအတွင်းအပြင်သဘာဝတရားတွေရဲ့အပေါ်မှာပညာနဲ့မှန်မှန်ကန်ကန်ဆင်ခြင်သုံးသပ်လို့ဘလို့ဒါကသတိပဋ္ဌာန်တရားမဂ်ကင်တရားဥပဒနာတရားကိုစူးစမ်းအထောက်ပံ့များလို့ မဲ့ဉာဏ်ပုံဉာဏ်ကိုရပြီအဆင့်မြင့်မြင့်နော်အတိရုဉာဏ်တို့တွေရသွားပြီဆိုရင်သူကဖြစ်သွားမှာတော့ကုဟိစီလောကေတစုံတစ်ခုသောလောကနာအိစီတံတုံလုံးမှုတဏကင်းတဏတိနတ္တိမရှိတဏမရှိတော့ဘူးဆိုတာနဲ့မဖြစ်သွားပြီတော့တန်တော်ငြိမ်းအေးသွားပြီဝိဒူမောအခုအုံးဝေကင်းသွားပြီဒုစရိုက်ကိုဆိုလိုတာနော်ပြီးတော့မှာတော့အနေကောဆင်းရဲခြင်းကင်းသွားပြီနိရာတောအာတာကင်းသွားပြီအဲ့လိုပုဂ္ဂိုလ်မျိုးဟာဇာတိစရာအစရှိတဲ့ဝိဒုက္ခတန်တရားနဲ့ ကုမြောက်နိုင်တယ်ကုမြောက်သွားပြီလို့ဒီလိုပြောတာဟုတ်လားဒါဘုံဘုံတို့အဲပုံနကမေးတဲ့အမေကိုမြတ်စွာဘုရားဖြေတာနော်အဲ့တော့ဒီတုတ်တန်လေးမှာနော်ဒီအပိုင်းဒီအပိုင်းကဏ္ဍလေးထဲမှာနော်ဘာလေးကိုဘုံဘုံတို့ကရှင်းရှင်းလင်းလင်းသဘောပေါက်အောင်လို့ဆိုတော့တကယ်အထွတ်အထိပ်ချမ်းသာဒုက္ခကိုရခြင်းလေကိုယ်စိတ်ထဲမှာအခိုးအငွေကင်းပြီးတော့ငြိမ်းအေးခြင်းလေဆိုလို့ရှိရင်ဘာလို့ရမလို့အတွင်းအပတဘာဝတရားအလုံးရဲ့ပုံမှာပညာနဲ့မှန်မှန်ကန်ကန်ရှင်းရှင်းရပြီဒီသဘောကိုပြောတာ တို့ဒါကဘုန်းတို့ကြိုးစားအထုတ်နေတဲ့တတိပဋ္ဌာန်တရားကိုရည်ရွယ်တာပါပဲဒါပါပဲတကယ်တမ်းကဟုတ်လားဒီယုတ်ကာယဒီနံကာယဒီသဘာဝတရားတွေကိုအမှန်တိုင်းတတိထားပြီးတော့နော်ကြည့်ရှုရှင်းရှင်းနေမယ်ဆိုလို့ရှိရင်သူရဲ့အမှန်သဘောသဘာဝတွေကိုသိလာမှာပဲသိလာလို့ရှိရင်ဒါမမောစရာလားမမောစရာမဟုတ်ဘူးလားဆိုတဲ့အဖြေရှင်းသွားတာနဲ့မမောမှုကဘာဖြစ်သွားမလဲကင်းသွားမှာပဲမမောမှုကင်းသွားရင်မမောမှုကြောင့်ဖြစ်မဲ့ဆင်းရဲဒုက္ခလည်းမလုပ်သွားမလို့ချုပ်သွားမှာပဲဒါကြောင့်မလို့ရှင်သာတိဗုဒ္ဓရာမထေရမြတ်ကြီးပြောခဲ့တယ်ဆိုတဲ့ နော်မဟုတ်ဆိုတော့ဘုရားကြီးအလုတ်ပေးတရားအနေနဲ့အဲ့ဒီဂါထာလေးကိုယူပြီးတော့ဟောတာရှိတယ်အလွန်ကောင်းတဲ့အဲ့ဒီဂါထာလေးဒါဒီဒေသနာနဲ့ဆက်ဆက်ပြီးတော့တွေးဖို့ဘုံဘုံကနေကုန်းချုပ်လေးပြောတာပါနော်ကာယံဣမံတမတ္တထပရိဇာနာတပုဏ္ဏပုဏ္ဏကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတံကရိတ္တထနော်ကာယမိမံဣမံကာယဟောဒီခန္ဓာကိုယ်ကြီးကိုဟောဒီအပေါင်းအစုကြီးကိုရုပ်အစုနာမ်အစုအပေါင်းအစုကြီးပဲဒါဟုတ်လားဒီအပေါင်းအစုကြီးကိုတမတ္တထ မမကံကအမြဲတမ်းဆင်ခြင်သုံးသပ်ပြီးတော့နေဟုတ်လားပရိဇာနာထပုဏ္ဏပုဏ္ဏနော်တိတာကတမန်ငါရှင်ကတိတဲ့အတိမျိုးမဟုတ်ဘဲနဲ့ပိုင်းပိုင်းခြားခြားကြီးကြီးလင်းလင်းပြက်ပြက်သားသားတိတဲ့အတိမျိုးကိုရအောင်ထက်ခထက်ခကြိုးစားတဲ့ပရိဇာနာထပုဏ္ဏပုဏ္ဏအဖမ်းမှန်ထက်ထက်ပိုင်းခြားပြီးတော့တိအောင်လုပ်တယ်ဒါယောဂီတို့လုပ်နေတဲ့အလုပ်ကလေးကိုအထောက်အကူပြုဖို့ဘုံဘုံပြောပြတာဟုတ်လားကာယံဣမံဣမံကာယံဒီခန္ဓာကိုယ်ကြီးကိုသမတ္တထမမကံကသတိထားပြီးတော့ကြည်နေ ဖြစ်နေတဲ့အတိုင်းကြည်နေဟုတ်လားပြင်ပါလို့မလို့ပရိဇာနာထပုဏ္ဏပုဏ္ဏထက်ခါထက်ခါပိုင်းပိုင်းခြားခြားပြက်ပြက်သားသားမြင်အောင်ကြိုးစားဟုတ်လားအဲ့လိုကြိုးစားပါများလို့ရှိရင်ကာယေတဘာဝံဒိဋ္ဌဝန္တဒီအပေါင်းအစုကြီးရဲ့သဘောတဘာဝအမှန်ကိုသူမြင်လိုက်တယ်အဲ့လိုမြင်ပြီးဟေ့ဆိုတာနဲ့ဒုက္ခတဏ္ဍကရိတထနော်ဆင်းရဲရဲ့အဆုံးကိုပြုနိုင်လိမ့်မယ်တဲ့ခန္ဓာရဲ့သဘောကိုအမှန်မြင်ရင်ဆင်းရဲအဆုံးကိုရောက်သွားမယ်လို့ပြောတာနော် တော့ဒါကိုကြုံလေးပြောတာလားခန္ဓာရဲ့သဘာဝကိုအမှန်မြင်ရင်ဒုက္ခငြိမ်းလိမ့်မယ်လို့ပြောတာအဲ့တော့ခန္ဓာရဲ့သဘာဝကဘာတော့ဆိုတော့ဒုက္ခတကယ်တမ်းဘုံဘုံကမမြင်သေးတာနဲ့မြင်တာပဲကွာဟုတ်လားခန္ဓာရဲ့သဘာဝကတော့သူ့အတူဖြစ်နေပြီးသားဟုတ်လားခန္ဓာရဲ့သဘာဝမှာလေဒုက္ခအဲ့ဒီဒုက္ခကိုဒုက္ခလို့တကယ်မြင်ပြီးဟေ့ဆိုရင်ဒုက္ခလို့မမြင်လို့ဖြစ်နေတဲ့မာယွင်မှုတွေလိုချင်မဲ့မောမှုတွေအဝိဇ္ဇာနဲ့တဏှာဒုက္ခလို့မြင်လိုက်တာနဲ့ तू ဘာဖြစ်သွားမလို့ချုပ်ငင်းရမယ်တကယ်မြင်ရင်တကယ်ချုပ်မှာပဲ တကယ်မမြင်သေးလို့တကယ်မချုပ်တာနော်နည်းနည်းမြင်နည်းနည်းချုပ်မယ်ပပမြင်ပပချုပ်မယ်ထူထူမြင်ရင်ထူထူချုပ်မယ်သူ့အတိုင်းတာပဲဟုတ်လားအဲ့ဒါတကယ်မြင်ပြီဟေ့ဆိုလို့ရှိရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားအဝိဇ္ဇာတဏကိလေသာကံအကုန်လုံးဘာဖြစ်သွားမလို့ချုပ်ငြိမ့်သွားမယ်အဲ့ဒါချုပ်ရင်အကျိုးရလက်ဆင်းရဲဒုက္ခလက်ဆက်ဖြစ်ဦးမလားမဖြစ်တော့အဲ့ဒါကိုပြောတာနော်ကာယေတဘာဝံဒိဋ္ဌဝါနာဒုက္ခတဏ္ဏကရိတထနော်ဒီခန္ဓာဒီရုပ်အစုဒီနာအစုရဲ့တဘာဝကိုတကယ်သိရင်အဲ့ဒီလိုဒုက္ခ အဆုံးကိုရောက်သွားလိမ့်မယ်ဒုက္ခရဲ့အဆုံးဟာဒုက္ခပဲလို့အကျဉ်းမြင်နားလည်နိုင်တယ်ပေါ့နော်ဒုက္ခရဲ့အဆုံးဆိုတာနိဗ္ဗာန်ကိုရည်ရွယ်ပြောတာပါဟုတ်လားအဲ့တော့ဒါကစောစောကမြတ်စွာဘုရားပုံနကကိုဖြေလိုက်တဲ့အဖြေလေးကိုပြပြစုံလို့ပို့ပြီးတော့နော်စဉ်းစားတဲ့နေရာမှာနော်အထောက်အကူပြုဖို့ဘုံဘုံပြောပြတယ်နော်ဒီသုတ်တန်ထဲမှာတော့ဘယ်လိုပြောတော့လောကသမိန်လောက၌ပရောပရာဏိအတွင်းအပြင်ဖြစ်ကုန်သောယုံနံတဘာဝတရားတို့ကိုသင်္ခါရပညာဖြင့်မှန်မှန်ကန်ကန်ဆင်ခြင်၍ဒီလိုပြောတယ် ဒါပဲเนาะအနှစ်သာရဟုတ်လားအဲ့လိုဆိုရင်ဘုန်းတို့ဒီနေ့နော်ပါရယနာတုတ်တံအပိုင်း၄ပြီးကြရအောင်နော်ပါရအယနာနိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုပါခေါ်တော့ပါရနော်အယနာဆိုတာရောက်စေတတ်တဲ့လမ်းနိဗ္ဗာန်လမ်းနော်ပါရယနာတုတ်တံအပိုင်း၄နော်ပြုအပ်သောကုသိုလ်ကောင်းမှုအစုတို့ကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူဇဉ်မြတ်နိဗ္ဗာန်ကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟု ပတ္တနာအောင်ရှုပြုကြကုန်ရာတည်း